တသုံးညအလုံးဆိုလိုက်မယ်နမောတတ္တဗေဒဝါတောအရဟတောသမ္မာသမ္ဗုဒ္ဓတနမောနမောတတ္တဗေဒဝါတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတ္တဗေဒဝါတောအရဟတော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 လူဒံပါဤလူဒံပါဤကလူပါဤကလူပါဤပူဇော်ပါဤပူဇော်ပါဤခန္ဓာ၅ပါးခန္ဓာ၅ပါးယုံနာ၂ပါးယုံနာ၂ပါးလူဒံရာသီအကျိုးလူဒံရာသီအကျိုးမညာမညာဘောညာဘောညာ နိဗ္ဗာန်တရားတော်မြတ်ကိုနိဗ္ဗာန်တရားတော်မြတ်ကိုရပါလို၏ရှင်ဖျားရပါလို၏ရှင်ဖျားကမ္မထံဆရာဖြစ်တော်မူသောကမ္မထံဆရာဖြစ်တော်မူသောတန်ရင်ကိုကြောင်းတန်ရင်ကိုကြောင်းရတော်ရှင်သူမြတ်ကြီးဖျားရတော်ရှင်သူမြတ်ကြီးဖျားဆရာတွေတော်တို့သည်ဆရာတွေတော်တို့သည်ယခုတရားထုတ်ဆဲခါ၌ယခုတရားထုတ်ဆဲခါ၌ဆရာတော်ဖျားကြီးအားဆရာတော်ဖျားကြီးအား နိဗ္ဗာန်ကိုရည်မှန်း၍နိဗ္ဗာန်ကိုရည်မှန်း၍ဘုရားတပည့်တော်တို့ဤဘုရားတပည့်တော်တို့ဤခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးကိုယုံနာနှစ်ပါးကို လူရမာဤလူရမာဤကလူပါဤကလူပါဤပူဇော်ပါဤပူဇော်ပါဤခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးယုံနာနှစ်ပါး လူဒန်းရစီအကျိုးလူဒန်းရစီအကျိုးဆရာတော်ဖျားကြီးဤဆရာတော်ဖျားကြီးဤသိအပ်သောသိအပ်သောရတ္တယရတ္တယပရမတ္တယပရမတ္တယယုတ်တယယုတ်တယနန္တယနန္တယ သစ္စာတရားတော်မြတ်တို့ကိုသစ္စာတရားတော်မြတ်တို့ကိုဝေဒနာတော်မူပါရှင်ဖေယဝေဒနာတော်မူပါရှင်ဖေယဘုံ31ဘုံ31ရှိရှိသမျှရှိရှိသမျှ အနန္တဝေအနန္တဝေကုမ္မာနေကိုကရေကုမ္မာနေကိုကရေယေမာနေဆေကရေယေမာနေဆေကရေကုံတတဝါယေတတဝါကုံတတဝါယေတတဝါသဗေတတံသဗေတတံတတဝါအပေါင်းတတဝါအပေါင်းစัจ java လာတိုင်းစัจ java လာတိုင်းစီဃာပကုံစီဃာပကုံ ကုံးမကြံရေမကြံကုံးမကြံရေမကြံအထဘဝဲအထဘဝဲအဝိဇိတိအဝိဇိတိသုံးသတ္တဖုံသုံးသတ္တဖုံကျင်လည်ကြကုန်သောကျင်လည်ကြကုန်သောဝိနည်းသတ္တဝါပေါင်းတို့အားဝိနည်းသတ္တဝါပေါင်းတို့အားအကျွန်ုပ်တို့၏အကျွန်ုပ်တို့၏ ဒါနကုသိုလ်ဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်အဋိဌံပါရမီကုသိုလ်အဋိဌံပါရမီကုသိုလ်ဤကောင်းမှုတို့ကိုဤကောင်းမှုတို့ကိုအကျွန်ုပ်တို့နှင့်အကျွန်ုပ်တို့နှင့်သတ္တုထမြသတ္တုထမြညီလူညီမြညီလူညီမြရကြရအောင်ရကြရအောင်အာလုံး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 ဦးဇင်းတို့ရှုွက်ကိုဒီနေ့မိမိတို့ကျမရေကောင်းလို့လိုက်နိုင်တဲ့လူများကလည်းဦးဇင်းတို့2နာရီလောက်ရှုမယ်ရှုွက်2နာရီကို ကို လူကြီးများ ကျမရေမကောင်းတဲ့ပုံကိုများရှိရင်လည်းကိုအဆင်ပြေသလိုဟို ထိုင်ရင်လျှောင်းရင်မိမိအဆင်ပြေသလိုမှတ်လို့ရပါတယ်ဦးဇင်းကအလုံးလုံနိုင်ကြတဲ့ဒကာဒကမတွေအတွက်ကို ရည်ရွယ်ပြီးတော့ဒါကြောင့်မို့နှစ်နာရီကြည့်ပေးတာပါကိုယ့်ရဲ့ကျမ်းမာရေးနဲ့ကိုယ့်အခက်အခဲရှိရင်လည်းအဆင်ပြေသလိုလုပ်ပါလုပ်နိုင်တဲ့ဒကာဒကမတွေအတွက်အခွင့်အရေးလေးကောင်းကောင်းရရှိခြင်းလို့ဦးဇင်းကအဲ့ဒါနှစ်နာရီဒီနေ့ဦးဇင်းတို့တရားပေးပါမယ်ကဲစိတ်တိုင်းကြအောင်ထိုင်အောက်မှာအခုတွေအခင်းတွေကိုယ့်ရဲ့လုံကြီးတွေပစိုးတွေတင်းတာတွေကြက်တာတွေ အဲ့ဒါတွေဘာတွေရှိလဲအခု အလုံးကိုတရားမထိုင်ခင်မှာအကုန်လုံးသုတ်တင်ပါ မိမိရဲ့ခန္ဓာကိုယ်ဣဒိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ထားပြီးတော့ဒီနေ့ဓမ္မ ानु ဘသနာရှုွက်ဓမ္မ ानु ဘသနာဆိုတာကတော့တိုက်ရိုက်ကြီးဓမ္မကိုတန်းရှုဖို့ကခဲရင်းတယ်အဲ့တော့တတိပဋ္ဌာန်တရားစစခြင်းလေးပါးလုံးကိုအခြေခံပွားပြီးမှနောက်ဆုံးဓမ္မ ानु ဘသနာဘက်ကိုသွားရင်ပို့ပြီးတော့အဲ့ဒါကနားလည်လွယ်တော့ဦးဇင်းကအခုအခြေခံပြီးတော့စစခြင်း ဒါဦးဇင်းတို့ဓမ္မနုပဒနာထဲမှာပါတဲ့ခန္ဓာပပအပိုင်းမှာခန္ဓာ၅ပါးကိုရှုတဲ့အပိုင်းပေါ့အဲ့မှာမြတ်စွာဘုရားယုတ်ကမထံသဘောပြီးမှသူ့ရဲ့ယုတ်ယုတ်ရဲ့သဘောပြီးမှသူ့ရဲ့အဖြစ်တွေအပျက်တွေကိုတခါတည်းလိုက်ခိုင်းတာဝေဒနာရဲ့သဘောအဲ့ဒါကြောင့်မို့ခန္ဓာ၅ပါးအပိုင်းအဲ့ဒါတွေရှိတော့ဦးဇင်းတို့ကအခုဒီနေ့တရားယောဂီများက အရင်ဆုံးဒါခန္ဓာ၅ပါးထဲမှာဖြစ်တဲ့ယုတ်ကမထံကနေအရင်ဆုံးစပြီးတော့လိုက်သွားတော့မှယုတ်ဝေဒနာဝေဒနာနုပဒနာစိတ်ဓာနုပဒနာနောက်ဆုံးဓမ္မနုပဒနာတဲ့အထိရောက်သွားမယ်နော်အဲ့ဒါကြောင့်မို့တန်းပြီးတော့ဓမ္မနုပဒနာ တန်ရှုဖို့ကြတော့ကိုယ်ကတမာရီအားနဲ့ရင်လိုက်နိုင်မှာမဟုတ်ဘူးအဲ့ဒါကြောင့်မို့ဓမ္မနုပဒနာဆိုတာတတိပဌာန်တရား၄ပါးလုံးအကျုံးဝင်သွားတာအဲ့ဒီထဲမှာနောက်ဆုံးတော့အဲ့တော့ကိုယ့်ရဲ့အခု ထိုင်ထားတဲ့ဣရိယာပုကို စိတ်တိုင်းကြပြီဆိုရင်ဦးဇင်းတို့တရားရှုွက်စပြီးတော့ပေးမယ်စိတ်တိုင်းမကြသေးဘူးဆိုပြင်ပါစိတ်တိုင်းမကြသေးရင်ကိုယ့်ရဲ့အထိုင်တွေအခက်အခဲရှိနေသေးရင်ပြင်ထိုင်ရတာကိုယ့်ကိုစိတ်တိုင်းကြလာပြီစိတ်ကအေးချမ်းလာပြီကိုယ်ခန္ဓာကိုယ်ကြီးကိုတောက်တာလည်းမရှိတော့တင်းတာလည်းမရှိညှက်တာလည်းမရှိတော့ဘူး ညနေကြောကြီးတွေတင်းထတာခါကြောကြီးတွေတောင့်ထတာတွေဘာများရှိသေးလဲဆိုအကုန်ပြန်စစ်ကြည့်ရတာအကုန်ပြန်ပြီးစစ်ကြည့်လိုက်တဲ့အခါကျတော့တောင့်တာမရှိတော့ဘူးတင်းတာမရှိတော့ဘူးညှက်ထတာမရှိတော့ဘူးဆိုအထိုင်ဧရိယာဘိုလ်လေးကသူ့အတူမိမိစိတ်တိုင်းကြလေးဖြစ်ပြီးတော့အဲ့ဒီတော့လွတ်လွတ်လေးသူကစိတ်ကဆောင်းထားတာလည်းမရှိဘူးညှက်ထားတာလည်းမရှိဘူးအဲ့လိုလေးနေရမှာ အဲ့လိုလေးဖြစ်သွားတဲ့ပုံကူများကဲစပြီးတော့နာသီဝမှာလေလေးကသူ့အနဲ့သူတွန်းသဘောကန်သဘောသူ့သဘောလေးသူဒီဝါယောဓာတ်လေးတွန်းလိုက်ကန်လိုက်ဖြစ်တာလေးကိုတတိထားကြည့်သွားပြီးတော့ပြင်းပြင်းလည်းမရှုနဲ့ဒါကသဘာဝကိုမြင်အောင်ကြည့်ပါပြင်းပြင်းလည်းမရှုနဲ့အာနာပါနလောက်ခိုင်းတာလည်းမဟုတ်ဘူးဒါကအခုသဘောလေးသူ့အတူဒီလေလေးကအချိန်တိုင်းချိန်တိုင်းမှာသူ့အတူ ထွက်လိုက်ဝင်လိုက်ထွက်လိုက်ဝင်လိုက်ဖြစ်နေတဲ့သဘောလေးကကိုယ်သဘောနဲ့လောက်တာဟုတ်သလားလို့စဉ်းစားကြည့်တယ်ကိုယ်သဘောမဟုတ်ဘူးကိုယ်သဘောနဲ့လောက်နေဆိုရင်အဲ့နေတော့ဘယ်လောက်လိုက်အခုကျော်သူ့သဘောသူဆောင်းနေတာအဲ့မှာသဘောကိုမြင်အောင်ကြည့်တွန်းပြီးတော့ဝင်သွားတဲ့သဘောလေးကလည်းသူ့သဘောပဲကံပြီးတော့ထွက်သွားတဲ့သဘောလေးကလည်းသူ့သဘောပဲ သူ့သဘောသူ ဆောင်းနေတာတွန်းတဲ့သဘောလေးကန်တဲ့သဘောလေးတွန်းတဲ့သဘောလေးကန်တဲ့သဘောလေးမြင်အောင်ကြည့်သဘောလေးသူ့သဘောသူဆောင်းနေတယ်လို့ စိတ်ကသဘောကိုကြည့်ကိုယ်သဘောမဟုတ်ဘူးကိုယ်အတ္တမဟုတ်ဘူးသူသဘောနဲ့သူဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်သူသဘောလေးသူဟာသူဆောင်ပြီးတော့အော်ဒီယောက်ျားကငါငြိမ့်နေမယ်လို့သတ်မှတ်ထားတော့လေမငြိမ့်ပါလားသူကသူဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့သူသဘောသူဆောင်းနေတာ Hananiah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 ကန္နာပြောင်းလိုက်ကန္နာကနေတွန်းတာပြောင်းလိုက်တမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲနေရတဲ့သဘောတွေဟာအဲ့ဒါသူ့သဘောသူဆောင်နေတာအဲ့ဒါငါသဘောမဟုတ်ဘူးသူ့သဘောလို့မြင်အောင်ကြည့် ဝင်နေသည်ထွက်တယ်သည်ဝင်နေသည်ထွက်တယ်သည်မှတ်နေရင်ဒါကတော့အာနာပါနသမထပေါ့အခုကျတော့ဒါဝိပဿနာဘိုင်းကိုသွားမှာသဘောတွေပြောင်းလဲနေတဲ့သဘောတွေကိုရှုမှာဒါဝိပဿနာဘက်ကို သွားနေတာဝိပဿနာရှုနေတာနာဒီဝလေလေးကိုဝင်တိုင်းထွက်တိုင်းသိယုံနေမဟုတ်ဘူးသဘောလေးသူ့အတူသူ့သဘောသူ ပြောင်းပြီးတော့သွားနေတဲ့သဘောကိုမြင်အောင်ကြည့်ခိုင်းတာပါ ဝင်လာသည်ထွက်တာသည်ဝင်လာသည်ထွက်တာသည်ဆိုရင်ဒါသမထစိတ်ကိုအဲ့ဒါတည်ငြိမ်အောင်လုပ်တာအခုကဝင်လာသည်ထွက်တာသည်မဟုတ်ဘူးအဲ့ဒီနာသီဝကဝါယောဓာတ်ဆိုတဲ့လေလေးဟာသူ့သဘောသူတွန်းတက်လှက်ကန်တက်လှက်တွန်းတက်လှက်ကန်တက်လှက်ပြောင်းနေတဲ့သဘောအဲ့ဒါအဲ့ဒါကိုမြင်အောင်ကြည့်တာသူ့သဘောသူ ဆောင်းနေတာကိုမြင်အောင်ကြည့်တာဩငါသဘောမဟုတ်ပါလား ငါအတ္တနဲ့လောက်တာမဟုတ်ပါလားအနတ္တပါလားသူသဘောပါလားကိုကမြင်အောင်ကိုကြည့်တာသူသဘောလေးနဲ့သူကနဲ့သူပြောင်းလဲနေတာဒွန်နာဒီကန္နာပြောင်းတယ်ကန္နာနေဒွန်နာပြောင်းတယ်ပြောင်းပြောင်းပြောင်းပြောင်းနေတာသဘောလေးနှာသီးဝလေးမှာအဲ့ဒါလေးကပေါ်လွင်နေတာအချိန်တိုင်းရှိနေတာအချိန်တိုင်းရှိနေတဲ့အဲ့ဒါလေးကို သူ့ရဲ့သဘောလေးကိုပဲမြင်အောင်ကြည့် သဘောလေးကိုပဲမြင်အောင်ကြည့်သူသဘောနဲ့သူဆောင်းတယ် သဘောလေးကိုမြင်အောင်ကြည့်ပါကိုအတ္တနဲ့ဆိုရင်ရထားလို့ရမှာပေါ့မရှူနဲ့မထုတ်နဲ့လို့ကိုအတ္တနဲ့ဆိုရထားလို့ရမှာကိုရထားလို့လည်းမရဘူးသူသဘောနဲ့သူကသူဆောင်းနေတာ သူ့အလုပ်သူလုပ်နေတာ ငါဒီဝါလေးတတိတာကတ်ထားသူသဘောသူဆောင်းနေတာလေအဲ့တတိကတ်ပြီးတော့သူသဘော သူဆောင်းနေတာလေးကိုတတိကပ်ပြီးကြည်နေနေဟောစိတ်လေးကဟိုတွေးလိုက်ဒီတွေးလိုက်ဆိုအဲအတွေးကဝင်းဝင်လာဝင်းလာတဲ့အဲ့ဒီအတွေးလေးကိုလည်းဟောသူ့သဘောနဲ့သူအဲ့ဒီစိတ်ကလေးအတွေးစိတ်ကလေးသူ့သဘောနဲ့သူပေါ်သွားတာလေးကိုလည်းသိပြောက်သွားတာလေးကိုလည်းသိလိုက် အဲ့ဒါအကုန်ပေါ်ရဖန့်ရှူရမှာနော်ဓမ္မာနုပဒနာတဲ့ရှုတဲ့အခါကျတော့ပေါ်သမျှရုပ်တွေပေါ်သမျှစိတ်တွေပေါ်သမျှនិဝရဏတရားတွေအကုန်ရှုရသူကအကုန်ရှုရဩငါနှာသီးဝမှာတွန်းသဘောကံသဘောလေးကြည်နေရင်းနဲ့အိမ်ချောင်းတွေးတဲ့စိတ်ကြီးလေသူ့လိုလိုပေါ်ပေါ်ပြီးတော့မြဲသလားမမြဲဘူးသူကပျောက်သွားပြန်ဟောအနိဝရဏပပ္ပ ကာမိဆန္ဒနဲ့ပတ်သက်တဲ့လိုချင်မှု လောဘနဲ့ပတ်သက်တဲ့စိတ်တွေပေါ်လာရင်လည်းအဲ့ဒီစိတ်တွေရဲ့ပေါ်လာတဲ့သဘောပျောက်သွားတဲ့သဘောအဲ့ဒီသဘောတွေကိုသူအကုန်လုံးမြင်အောင်ရှုရဒေါသဖြစ်လာရင်လည်းဖြစ်လာတဲ့ဒေါသလေးပေါ်လာတဲ့သဘောပျောက်သွားတဲ့သဘောချုပ်သွားတဲ့သဘောမြင်အောင်အောင်ကြည့်ရမှာအဲ့ဒါကြောင့်မို့အခုရှုနေရင်နဲ့နာသီဝမှာတွန်းသဘောကံသဘောသဘောလေးကိုကိုယ်ထိုင်ကြည့် ထိုင်ကြည့်နေရင်စိတ်ကမနေဘူးတွန်းလိုက်ကန်လိုက်ကြည့်နေရင်နဲ့အိမ်ကြောင်တွေးတဲ့စိတ်အလုံးကြောင်တွေးတဲ့စိတ်ကိုကမတွေးပါဘူးဆိုပေမဲ့သူ့အလိုလိုကိုပေါ်တာအဲ့ဒီအဲ့ဒီသူ့အလိုလိုပေါ်တဲ့သဘောကိုမြင်အောင်ကြည့်သူ့အလိုလိုကမပေါ်ဘဲနဲ့ကိုဘယ်သူမှမနေဘူးအကုန်ပေါ်ကိုပေါ်မှာသူ့အလိုလိုကိုပေါ်ပေါ်ပေါ်ပေါ်လာတဲ့သဘောကိုမြင်အောင်ကြည့် စိတ်ကလေးကအော်သူကသူပေါ်လာပါလားตาကြောင်တွေးတဲ့စိတ်လေးရတယ်ဓာတ်ဆိုသူကသူပေါ်ရင်ပေါ်လာငယ်ငယ်ကဟောအတိတ်ကကိုတခါမှမတွေးဘူးတဲ့အတွေးစိတ်ကလေးတွေကလည်းဓာတ်ဆိုသူကပေါ်လာတယ်အဲ့ဒါပေါ်လာတာတွေမှန်သမျှအဲ့ဒါအကုန်လုံးအရှုခံပဲစာစာချင်းအဲ့ပေါ်တဲ့စိတ်ကိုမြင်အောင်သိကြည့်ပြီးတဲ့အခါကျမှသူ့ရဲ့အနိစ္စဒုက္ခအနတ္တတင်လို့ရတယ်စိတ်တလုံးပေါ်တာမှမသိရင် ဓမ္မနုပဒနာသဘောမှာနောက်ကအနိစ္စဒုက္ခအနတ္တတင်လို့မရတော့အပြက်တွေမြင်အောင်ကြည့်လို့မရတော့ဘာလို့လဲတမာရီမရှိလို့တမာရီရှိမှမြင်တာအဲကြောင့်မို့ ဘာမှမပေါ်တဲ့လူကအဲ့မှာတွန်းသဘောကံသဘောလေးဒါစောင့်ကြည့်နေတွန်းတာလေးသိလိုက်ကံတာလေးသိလိုက်အဲ့သူသဘောလေးသူဆောင်းနေတာကိုကိုကထိုင်ကြည့်နေတာမြေရေပြင်းကြီးစီးနေတာကိုပင်လေဒီဟိုဟာကမ်းပေါ်ကနေမှထိုင်ကြည့်နေတယ်လို့သူကသူစီးနေတာကိုကကြည့်တာကိုကကိုတက်တက်အခုလည်းပဲသူကသူတွန်းသဘောကံသဘောသူသဘောသူဆောင်းနေတာသူကသူပေါ်ပြီးလိုက် ခြုံသွားလိုက် ပြောက်သွားလိုက်ပေါ်လိုက်ချုပ်လိုက်ပြောက်လိုက်ကိုကအသာလေးပဲထိုင်ကြည့်နေအဲ့လိုထိုင်ကြည့်နေရင်နဲ့ဓာတ်တွေမှော်တွေပါလာတော့လေအော်ဟိုမှာတစ်တုံးကြီးတွေပါလာပြီဓာတ်ကြီးတွေပါလာပြီဆိုပြီးတော့ညည်ရပြင်အပေါ်ကကန်းတဲ့ဖူကကြည့်နေတဲ့လူကမြင်ရတယ်လို့ပဲအခုလည်းပဲစိတ်မှာပေါ်လာတဲ့လောဘစိတ်ကလေးတွေဒေါသစိတ်ကလေးတွေဩငါနှာသီးဝါရဲ့သူ့သဘောသူဆောင်နေတဲ့ တွန်းလိုက်ကန်လိုက်သဘောလေးကြည့်နေရင်ဟောခုတော့စိတ်ထဲမှာဒေါသဖြစ်တဲ့စိတ်ကအလွတ်လွတ်ထွက်လာပါလားလောဘစိတ်ကလည်းသူ့လိုလိုပေါ်လာပါလားအဲပေါ်လာတဲ့သဘောတွေမြင်အောင်ကြည့် တွေးတတ်တဲ့သဘောကြံစီတတ်တဲ့သဘောတွေပေါ်လာရင်လည်းအဲ့ပေါ်တဲ့သဘောလေးတွေကိုမြင်အောင်ကြည့်တွေးတဲ့အတွေးလေးအဲ့ဒါလေးကပေါ်လိုက်ကိုကသိလိုက်ရင်အဲ့ဒါလေးကမရှိတော့ဘူးအဲ့ဒါလေးကပျောက်သွားပြီအဲ့တော့တတိကလွတ်လိုက်တာနဲ့တပြိုင်နက်တည်းသူ့အလိုလိုကိုတွေးတတ်တဲ့သဘောကသူ့လိုလိုပေါ်တာ အဲ့ဒီပေါ်လာတဲ့သဘောပျောက်သွားတဲ့သဘောကိုအရင်ဆုံးမြင်အောင်ကြည့်ပေါ်တာလည်းမသိပျောက်တာလည်းမသိအနိစ္စလို့ညာမှာရှုလို့ကမရတော့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 သဘောသူဖြစ်နေတာအဲ့တွန်းလိုက်ကန်လိုက်ကြည်နေရင်းနဲ့စိတ်တွေကထွက်ထွက်သွားမှာစိတ်တွေကထွက်မှာဟာတလေမကျင်တတ်တဲ့အကြောင်းကိုတွေးမိတာလဲပေါ်ရင်ပေါ်လာလောဘတဏစိတ်ကလည်းဖြစ်ချင်းဖြစ်လာတွေးဝေတဲ့ငိုင်မြည်တဲ့စိတ်ကလည်းဖြစ်ချင်းဖြစ်လာ ဘောလေးတွေမြင်အောင်ကြည့်စိတ်ထဲမှာနိဝရဏတရားတွေပေါ်လာရင်လေလောဘစိတ်ဒေါသစိတ်တောကစိတ်ဘာစိတ်တွေပေါ်ပေါ်ပေါ်တာသိပေါ်တိုင်းသိပေါ်တိုင်းသိတတိထားကြည့်ရင်သိတယ်တတိမထားရင်မသိတာ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 ပေါ်ပြလို့ရှိရင်လည်းအော်သူသဘောသူဆောင်းနေပါလားလို့သဘောတရားတွေကိုသူသဘောသူဆောင်းတယ်ငါသဘောမဟုတ်ဘူးငါအတ္တမဟုတ်တင်နာနေတောင်းတာပြောင်းနည်းနည်းပူတာနေများများပူတာပြောင်းထုံတာနေကျင်တာပြောင်းပေါ်လာတဲ့လူကအကုန်ရှုအကုန်လုံးအရာရူပခန္ဓာမှာရုပ်တရားအစုထရာအကုန်အရှုခံနေအရှုခံ၅ပါးရုပ် ဝေနာ တင်ညာသင်္ခါရဝိညာဉ်အဲ့ဒီ၅ပါးတာအရှုခံနေမညာနဲ့လိုက်ရှုရတာခန္ဓာကြီးကဩသူသဘောသူဆောင်းနေတာ သူ့လှုပ်လို့သူလှုပ်နေတာသမာဓိအားလေးရှိတဲ့ပုဂ္ဂိုလ်များခန္ဓာကိုယ်ကြီးထဲမှာကြည်လိုက်လို့ရှိရင်တခါရင်ညွတ်နေနေရကြည်လိုက်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်နဲ့နေတာခေါင်းတွေကိုကြည်လိုက်ရင်လည်းဖောဖောဖောဖောဖောဖောဖောနဲ့နေတာပဲ သူ့အနေနဲ့သူအဲ့ဒါတရိပ်ရိပ်နဲ့ကြာဓာလေးပါးတွေကဖောက်ပြန်နေတဲ့သဘောတွေ။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 နာငါလည်းသူ့လောက်သူ့လောက်နေတာအဲ့ဒီဟာမတွေးပါနဲ့လို့ဘယ်သူမှတားလို့မရဘူးမကြံစီပါနဲ့ဘယ်သူမှပြောလို့မရတွေးတတ်တဲ့သဘောကြံစီတတ်တဲ့သဘော လောဘဖြစ်เสียအာယုန်နေပေါ်မှာကန့်ကြီးတဲ့သဘောဒေါသဖြစ်เสียအာယုန်နေမှာဖြစ်ပေါ်လာတဲ့ဒေါသစိတ်သဘောတွေပေါ်လာလိမ့်မယ်အဲ့ဒါမနေဘူးကိုယ်တန်တန်မှာအဲ့ဒါဒီမနေဘူးသူကသူ ပေါ်လာမှာနန္တရားတွေပေါ်လာတဲ့ပုဂ္ဂိုလ်လည်းအဲ့ပေါ်လာတဲ့သဘောလေးတွေအဲ့ဒါလေးတွေဩဒီစိတ်လေးကမတွေးပါနဲ့မကြံပါနဲ့ပြောလို့မရသူသဘောသူဆောင်းနေပါလားသဘောလေးကိုမြင်အောင်ကြည့်တွေးတတ်တဲ့သဘောလေးသူကသူ တွေးပြီးရင် ကိုကတီးလိုက်ရင်ချုပ်သွားပြန်ရောကြံစီတတ်တဲ့သဘောလေးကပေါ်လာတယ်ကိုကကြည့်လိုက်ရင် ကြည့်လိုက်တာနဲ့အဲ့ဒါလေးကချုပ်သွားပြန်ရောတွေးတတ်တဲ့သဘောကြံစီတတ်တဲ့သဘောအိတ်ရှင်တဲ့စိတ်ငိုင်မြည်တဲ့စိတ်အဲ့ဒီစိတ်တွေလည်းပေါ်လာလိမ့်မယ်စိတ်တွေတလုံးပေါ်ရင်ပေါ်တိုင်းသိပေါ်တိုင်းသိသိရုံနဲ့မဟုတ်ဘူးအဲ့ဒီသဘောလေး သူ့အလိုလိုသူ့သဘောသူဆောင်ပြောင်းနေတာလေးဒီမြင်အောင်ကြည့်တာ ဘောလေးတွေမြင်အောင်ကြည့်နော်ရှုပ်သဘောနံသဘောပေါ်တာလေးတွေဒါပေါ်တိုင်းတာသိကိုယ့်လောက်ကတတိထားဖို့ပါပဲအပမာဒလက်ကင်ထားပြီးတော့တတိအားကောင်းကောင်းနဲ့ကြည့်နေရင်ရုပ်တွေပေါ်နေတာတွေလည်းမြင်ရတယ်နံတရားတွေရဲ့ပြောင်းလဲပေါ်ပြနေတာကြီးလည်းမြင်ရတယ်နာရသဘောတွေရဲ့အပေါ်မှာကြည့်တော့စိတ်တ ानु ပဒနာပေါ့ ရုပ်သဘောတွေဖောက်ပြန်ပြောင်းလဲနေတာတွေမြင်အောင်ကြည့်တော့အဲ့ဒါကာယ ानु ပဒနာထဲမှာသဘောလေးတွေသူ့သဘောသူရုပ်တွေကတစ်မျိုးပြီးတစ်မျိုးပြောင်းပြောင်းပြောင်းပြောင်းပေါ်နေတာနာနေရလဲမနေဘူးအိမ်ကြောင်တွေ့တဲ့စိတ်အလုံးကြောင်တွေ့တဲ့စိတ် သားကြောင့်တွေ့တဲ့စိတ်သမီးကြောင့်တွေ့တဲ့စိတ်မနေဘူးသူ့လိုလိုကိုပေါ်ပေါ်လာပေါ်လာတဲ့သဘောလေးတွေကိုမြင်အောင်ကြည့်သူပေါ်လာလိုက်ချုပ်သွားလိုက်နောက်တစ်မျိုးပေါ်လာလေဩဒီစိတ်ကလည်းမနေပါလားဒီစိတ်ကလည်းသူ့လို့သူ့လို့ဒီစိတ်လေးရလဲတော့ဒီအိမ်ကြောင့်တွေ့တဲ့စိတ်လေးပေါ်ရင်ကိုကတတိထားလိုက်ရင်ရှေ့ကမရှိပြန်တော့ အလုံးချောင်းတွေးတဲ့စိတ်ပေါ်ကိုကတတိထားမရှိပြန်တော့စိတ်ကသူ့သဘောတူပါလား န္ဓာကိုယ်ပေါ်မှာပေါ်တဲ့ပုံကိုယ်တွေကဖြန့်ရှု သူသဘောသူ ပြနေတာခေါင်းတွေကလည်းဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောဒိမ့်ဒိမ့်ဒိမ့်ဒိမ့်နဲ့တရိတ်ရိတ်တမောမောတရွာရွာနဲ့အဲ့ဒါတကောလုံးဖောက်ပြန်ပြောင်းလဲပြီးတော့နေတဲ့ရုပ်သဘောတွေဩသူသဘောသူဆောင်းနေပါလားသူ့လောက်သူလောက်နေကြတာပါလား မြို့ထဲမှာလူတွေအရှိနောက်တောင်းမြောက်သွားနေကြတာအကိုလို့ကိုဌာနအကိုလုံးဆရာရှိတဲ့ဒီသွားကြလာကြသလိုပဲရုံဏသဘာဝတွေကလည်းဒီတိုင်းပါပဲသူ့ဟာနဲ့သူပဲသူ့လို့သူလုံနေကြတာတဒိတ်ဒိတ်တရိပ်ရိပ်တွရွရွတမွားမွားနဲ့ရုပ်သဘောတွေသူ့သဘောသူဆောင်ပြီးတော့သူ့လို့သူလုံနေကြတာနာနေရလဲနာသဘောတွေကသူ့ဟာသူဟိုတွေးလိုက်ဒီတွေးလိုက်ဟိုကြံလိုက်ဒီကြံလိုက်နာသဘောတွေကလည်း အဲ့ဒါကို သွားပြီးတော့အတ္တနဲ့သွားလုံနေကြလို့ငါစိတ်လို့ငါယုတ်လို့သွားလုံနေရလို့ဥပါဒံဆွဲကြီးတွေဆွဲကြပြီးတော့ဒုက္ခဖြစ်တော့ကဲပါယူဟာတသာသာဖြစ်ကြရတာသဘောလေးတွေမြင်အောင်ကြည့် ရုပ်တွေကလည်းသူ့သဘောသူဆောင်နေတာနာမ်သဘောတွေကလည်းသူ့သဘောသူဆောင်နေတာအားလုံးမြောင်နာကြည့်တတိထားပြီးစောင့်ရှု စောင့်ကြည့်ပါသူသဘောသူဆောင်းနေတာလေးတွေသူ့လို့သူလုံနေတာလေးတွေပေါ်ပြနေပါလိမ့်မယ်ရုပ်ရသဘောတွေသူ့အနေနဲ့သူ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 ယုတ်ဓမ္မတွေကလည်းပြောင်းနေတာနန္ဓမ္မတွေကလည်းပြောင်းနေတာအဲယုတ်ကလည်းဓမ္မပဲနာကလည်းဓမ္မပဲဓမ္မ ानु ပဒနာဓမ္မတွေရဲ့ပေါ်မှာဖမှန်ထထရှုတာကြည့်အဲ့ဒါယုတ်ဓမ္မတွေဘယ်လောက်ပြောင်းလဲနေလဲယုတ်ဓမ္မတွေကလည်းသူ့သူပြောင်း နန္ဓမတွေကလည်းသူ့အနေနဲ့သူပြောင်းရောမနေပါသေးနဲ့ ရှောက်ပြီးတွေးပြီးတော့အဲ့ဒါကိုตายာမနေပါသေးနဲ့အတွေးတွေနောက်မှာမျောပြီးတော့အတွေးတွေကိုตายာနေတတ်တယ်အဲ့ဒီအတွေးတွေရဲ့အပေါ်မှာ ပိုင်းခြားပြီးတော့သိတဲ့နောက်ကသဘာဝဓမ္မကိုပိုင်းခြားသိတဲ့ဉာဏ်ကအရှုဉာဏ်လိုက်ရှုရတာတွေးနေတဲ့စိတ်ကလေးကြံစည်နေတဲ့စိတ်ကလေးအဲ့ဒါလေးကိုနောက်ကဩသူသဘောသူဆောင်နေပါလားဆိုပြီးတော့ဉာဏ်နဲ့လိုက်လိုက်ရှုတာ အဲ့လိုရှုပါများတော့အဲ့အတွေးတွေကနေပြီးတော့တဏမာနဒိဋ္ဌိတွေမဖြစ်တော့ဘူးအတွေးတွေပေါ်မှာရှုညာနဲ့ရှုနိုင်လိုက်လို့မရှုနိုင်ရင်ငါပဲငါဥစ္စာပဲဆိုပြီးတော့တဏမာနဒိဋ္ဌိတွေဝင်တော့တာအဲ့အတွေးလေးတွေကကိုယ့်ကိုအမြဲတမ်းနှိပ်စက်တာ तू ကနှိပ်စက်နေအဲ့ဒီအတွေးတွေက အဲတွေးတတ်တဲ့သဘောလေးတွေသူ့လိုလိုပေါ်လာပြီးသူ့လိုပြောင်းသွားတဲ့သဘောလေးမြင်အောင်ကြည့်သူသဘောသူဆောင်းနေတာဒါလေးပါဖောက်ပြန်တဲ့ဝေဒနာပေါ်လာတဲ့ပုံကများလည်းအဲ့ဒီပေါ်မှာစိတ်မှာ ခံစားတတ်တဲ့သဘောလေးတွေပေါ်လာလိမ့်မယ်ခံစားတတ်တဲ့သဘောလေးတွေကောင်းတယ်ဆိုးတယ်အလယ်လတ်ဆိုပြီးစိတ်ထဲမှာခံစားမှုဖြစ်ပေါ်တယ်၃မျိုး ဝေဒနာတော့ခံစားတဲ့သဘောက၃မျိုးကောင်းတာလေးလည်းခံစားလိုက်တာပဲဆိုးတာလေးလည်းခံစားလိုက်တာအလယ်လတ်လည်းခံစားလိုက်တာဆို၃မျိုး အာယုံပေါ်မှာခံစားတတ်တဲ့သဘောတွေပေါ်လာရှားတဲ့အာယုံလေးပေါ်မှာမြင်တဲ့အာယုံလေးပေါ်မှာနားတဲ့အာယုံလေးပေါ်မှာစားတဲ့အာယုံလေးပေါ်မှာခန္ဓာကိုယ်အတွေ့ထိတဲ့ဘုရားဗအာယုံလေးပေါ်မှာตายရတယ်ကောင်းတယ်လို့ခံစားလိုက်ရင်ဒုက္ခဝေဒနာမကောင်းဘူးလို့ခံစားရင်ဒုက္ခဝေဒနာအလယ်လဖာတိဖာတာပဲဆိုဥပ္ပခါဆိုဝေဒနာ၃မျိုးဒါလေးပါဖောက်ပြမှုပေါ်ဝေဒနာတွေတက်လာတဲ့ပုဂ္ဂိုလ်ကလည်း အဲ့ဒီကိုယ့်ရဲ့ဒီဝေဒနာရဲ့သဘောလေးကိုမြင်အောင်ကြည့်စိတ်ထဲမှာဝေဒနာဆိုတာနာနာဆိုတာဘာလို့ခံစားပြီးပြက်တာလေးတွေရှိတာအဲ့ဒါကိုကြည့်မှာမဟုတ်ဘူးဝေဒနာသဘောကိုလည်းမြင်အောင်ကြည့်စိတ်ထဲမှာကောင်းတယ်လို့ပေါ်လာလားဆိုးတယ်လို့ပေါ်လာလားကောင်းသဘောဆိုးသဘောပေါ်လာတာလေးအပေါ်မှာသူကအဲ့ဒီအာယုံကိုသွားသွားပြီးတော့ခံစားတတ်တဲ့ဝေဒနာနံကိုရှုမှာ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 ရုပ်ဓမ္မနန္ဓမ္မဘယ်ဟာတွေပေါ်နေလားပေါ်တဲ့အပေါ်မှာသုံးသပ်နိုင်တဲ့ပုဂ္ဂိုလ်ကတော့နန္တရားတွေပေါ်မှာသုံးသပ်ဝေဒနာအပေါ်သုံးသပ်နိုင်တဲ့ပုဂ္ဂိုလ်ကလည်းအော်ခံစားတဲ့သဘောလေးသူကသူခံစားပြီးတော့ပြီးပြတ်တာခံစားတဲ့သဘောလေးအဲ့ဒါကိုမြင်အောင်ကြည့်ဒီဝေဒနာတရား၅ပါးတွေ ဘာပေါ်ပေါ်ကြံလင်တဲ့စိတ်တွေးတောတဲ့စိတ်ညင်ငွေတဲ့စိတ်မလုံချင်တဲ့စိတ်ပေါ်သမျှဟာအရှုခံပါပဲအဲ့ဒီသဘောလေးတွေသူသဘောသူ ဆောင်းနေတာလေးမြင်အောင်ကြည့် ယုတ်ဓမ္မနန္ဓမ္မတွေပေါ်တိုင်းပေါ်တိုင်းမှာတတိထားပါရုပ်ပေါ်ရုပ်ရှုနာမ်ပေါ်နာမ်ရှုကုန်လုံးအရှုခံနေကြည့်ပဲ ရင်အောင်ကြည့်တတိထားကြည့်ပေါ်လာတဲ့ယုတ်ဓမ္မတွေသူ့သဘောသူဆောင်းနေတာနန္ဓမလည်းသူ့သဘောယုတ်ဓမ္မလည်းသူ့သဘောသူ့သဘောသူဆောင်းနေတဲ့သဘောကိုမြင်အောင်ကြည့် သူ့သဘောသူမြင်အောင်ကြည့်ငါသဘောငါအတ္တနဲ့ဘာမှလုပ်မရသူ့သဘောသူဆောင်းနေတယ်ရုပ်တရားလည်းသူ့သဘောနဲ့သူဟောက်ပြန်ပြောင်းလဲပြီးတော့ပြတယ်နာမ်တွေကလည်းသူ့သဘောနဲ့သူဟုတ်တွေးလိုက်ကြံလိုက်မဖြစ်ပါနဲ့မပေါ်ပါနဲ့လို့အမိန်ပေးလို့မရဘူး အဲသဘောတရားလေးတွေအဲသဘာဝဓမ္မအဲသဘောတရားတွေရှုတယ်တလေးပါဖောက်ပြန်တဲ့အပေါ်မှာ ဝေဒနာမှတဏှာကူးပြီးတော့ခံစားမှုပြင်းထန်နေတဲ့ပုဂ္ဂိုလ်ကလည်းဝေဒနာရှုခံစားတဲ့သဘောလေးမခံရင်တဲ့သဘောလေးနေတာခံခက်ဖြစ်နေတဲ့သဘောလေးစိတ်ထဲမှာပေါ်နေတာအဲ့ဒါလေးတွေကသူသဘောသူခံစားမှုသဘောလေးသူကသူပြောင်းနေတာလေးလည်းမြင်အောင်ကြည့်အဲ့ဒါလေးမြင်အောင်ကြည့်တော့အဲ့ဒါဝေဒနာနုပဒနာဖြစ်သွားတာစိတ်လေးတွေကြောင်းကြောင်းပေါ်တာလေးမြင်အောင်ကြည့်တော့စိတ်တ ानु ပဒနာဖြစ်လာ ရုပ်သဘောတွေပြောင်းပြောင်းပြောင်းပြောင်းနေမြောင်ကြည့်တော့အဲ့ဒီမှာကာယ ानु ပတနာဖြစ်နေတာအေးမှအလုံးကဓမ္မ ानु ပတနာတဲ့အကုန်စီးဝင်သွားကြရတာကြီးပဲသဘောတွေမြောင်ကြည့်ပေါ်သည်မြရှုအရှုခံပဲယောက်ကလည်းအရှုခံနာမ်ကလည်းအရှုခံယုံနာနှစ်ပါးခန္ဓာ၅ပါးသည်အရှုခံ ဒါလေးပါဖောက်ပြန်နေတဲ့ပုဂ္ဂိုလ်ကတင်းသဘောကံသဘောတွန်းသဘောကံသဘောတင်းတင်းသဘောတောင်သဘောတွေပေါ်နေတဲ့ဓာတ်သဘောတွေပြောင်းနေတဲ့ယုတ်သဘောတွေအကုန်မြင်အောင်ကြည့်ယုတ်ဓမ္မတွေနံဓမ္မတွေသူသဘောသူဆောင်းနေတာဝိညာတက်လာလို့ခံစားတဲ့စိတ်နာလို့နာကျင်ခံခက်ဖြစ်နေတဲ့စိတ်ကလေးတွေလဲစိတ်ထဲမှာတစ်မျိုးပြီးတစ်မျိုးဝေနာရှိနေပေါ်နေမှာအဲ့ဒီစိတ်ကလေးတွေကလည်း ခံစားမှုတွေကသူသဘောသူဆောင်သူလို့သူလို့နေတာအပမဒေနတမ္ပါဒေထမမေ့မလျော့မပေါ့တဲ့တတိနဲ့ပဲရှုရမှာမရှုနိုင်လိုက်တာနဲ့အဲ့ဒါအကုန်လုံးပါသွားတာရုပ်တရားလည်း ကိုကမရှုနိုင်လိုက်မျောပြီးနေတွေးပြီးနေလိုက်ဟိုကယုတ်ဓမ္မနန္ဒဘတွေသူသဘောသူဆောင်သွားတာကိုကမမြင်တော့တတိထားကြည့်တတိထားသဘောလေးတွေသူကသူအကုန်မြင်နေလိမ့်မယ်ရုပ်သဘောတွေပြောင်းပြောင်းနေတဲ့သဘောတွေနာမ်သဘောပြောင်းနေတာတွေအကုန်လုံးရုပ်တွေနာမ်တွေဟာ သူ့လို့သူ့လို့သူ့သဘောသူဆောင်းနေတာငါသဘောဆိုတာမရှိဘူးငါဆိုတာမရှိဘူးအတ္တနဲ့ဘာမှလုပ်လို့မရဘူး ရှိပါများတော့ရုပ်တည်ရဲ့သဘောတွေပြောင်းနေတာတွေကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့အဲ့ဒီရုပ်တွေဟာပြောင်းနေတာမြဲသလားမမြဲဘူးလားကြည်လိုက်တော့ဩရုပ်သဘောကမမြဲပါလားဟောအနိစ္စကိုမြင်လားရုပ်တွေပြောင်းနေတဲ့သဘောပြက်နေတဲ့သဘောတွေအများအားမြင်တယ်ဩဖះကဒီလိုဖောက်ပြန်ပြောင်းလဲနေရလို့ဖះက သဗ္ဗေသင်္ခါရအနိစ္စအနိစ္စတဲ့သင်္ခါရတရားတွေဟာမမြဲဘူးလို့ဘုရားကဟောလိုက်တာပြောင်းနေတာဒီမမြဲတဲ့သဘောမြင်အောင်ကြည့်အိဋ္ဌလက္ခဏာ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 ရုပ်တွေကလည်းမမြဲဘူးနာနေရလည်းမမြဲဘူးခံစားတတ်တဲ့ဝေဒနာတွေကလည်းအခုကောင်းတဲ့ခံစားလိုက်အခုဆိုးတယ်ခံစားလိုက်ခံစားတတ်တဲ့ဝေဒနာတွေကလည်းမမြဲဘူးကြည်သန်းတယ်အဲ့ဒါသက်တော်ဘုရားဘာများမြဲတာရှိလဲရုပ်ဓမ္မနန္ဓမ္မတွေ ကုန်လုံးသူတော်သူဆောင်နေတာရုပ်တွေကလည်းသူတော်သူဆောင်နာမ်တွေကလည်းသူတော်သူဆောင်ယုတ်ဓမ္မတွေနန္ဓမ္မတွေသူ့လို့သူ့လို့သူသဘောသူဆောင်းနေတာ မမြဲတဲ့သဘောတည်းရုပ်တည်းမမြဲတဲ့သဘောနာမ်တည်းမမြဲတဲ့သဘောခံစားတတ်တဲ့ဝေဒနာတည်းမမြဲတဲ့သဘောညောင်ကြည့်ညောင်ကြည့်အကုန်လုံးအဲ့လိုညောင်ကြည့်လိုက်တော့မှအဲ့ဒါမမြဲတဲ့အနိစ္စရဲ့လက္ခဏာညာပိုင်းပိုင်းကြီးအဲ့ဒါအကုန်တွေ့လာတာ။အော်ရုပ်တရားလည်းဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ချုပ်လိုက် နာမ်သဘောတွေကလည်းဖြစ်ချုပ်ဖြစ်ချုပ် ခံစားတတ်တဲ့ဝေဒနာတွေကလည်းဖြစ်ချုပ်ဖြစ်ချုပ်ဩတလောကလုံးဟာအကုန်လုံးဖြစ်ပြက်ပြောင်းလဲနေတဲ့သဘောပဲရှိတာအာမตายပွဲမရှိနှစ်သာရဆိုတာဘာမှမရှိဟောက်ပြန်ပြောင်းလဲပျက်စီးနေရတဲ့သဘောပဲရှိတယ်အဲ့ဒီသဘောတွေဟာဘုရားက နောက်ဆုံးတော့အဲ့ဒါဒုက္ခတဲ့အမျက်မပြတ်တလသက်ဟောက်ပြန်ပြောင်းလဲပျက်စီးပြီးနေတဲ့သဘောတွေစီကံနဲ့ခြေသားတို့ယုတ်ဓမ္မတွေကလည်းသူကသူဖောက်ပြန်ပြောင်းလဲပျက်စီးနန္ဓမ္မတွေကလည်းဖောက်ပြန်ပြောင်းလဲပျက်စီးတပိဓမ္မာအလုံးစုံသောဓမ္မတွေအာမမြဲတာလည်းမရှိဘူးနှစ်သာတာမရှိဆိုတာလည်းမရှိဘူး ငါပိုင်တယ်ဆိုတာလည်းမရှိဘူးငါဆိုးရတယ်ဆိုတာလည်းမရှိဘူးသူသဘောသူဆောင်နေတဲ့ယုတ်ဓမ္မတွေနန္ဓမ္မတွေရဲ့သူကသူဖောက်ပြန်ပြောင်းလဲနေတဲ့တဘာဝဓမ္မကြီးမမြဲတာကြီးပဲရှိပါလားသူ့အလုပ်သူလုပ်နေတာကြီးမမြဲစင်းရဲဖြစ်ပြက်နေရတဲ့သင်္ခါရဒုက္ခကြီးပဲရှိတယ် ငါကိုဆိုတာလည်းမရှိငါဥစ္စာဆိုတာလည်းမရှိငါဆိုတာလည်းမရှိယောက်ျားမိန်းမဆိုတာလည်းမရှိဖောက်ပြန်ပြောင်းလဲပြီးနေတဲ့သဘောပဲရှိတယ်အဲ့ဒီသဘောတွေဟာညမပြတ်ဖောက်ပြန်ပြောင်းလဲပျက်စီးဒလဇက်တစ်စက္ကန့်မချား အချိန်တိုင်းအချိန်တိုင်းမှာဖောက်ပြန်ပြောင်းလဲပျက်စီးနေရလို့ရသော်ဘုရားကအဲ့ဒါဒုက္ခကဲအဲ့ဒါဒုက္ခတိရှုပြီးဆိုတာဓမ္မနုပဒနာတဲ့အကုန်ပြေးဝင်ကုန်ပြီတရားတွေဟာကုန်ဖြစ်ပြတဲ့မြတ်သင်္ခါရဒုက္ခတွေပဲယုတ်ဓမ္မတွေကလည်းဖောက်ပြန်ပြောင်းလဲပျက်စီးအကုန်လုံးနောက်ဆုံးတော့ဒုက္ခဖြစ်နေတာ င်္ခါရဒုက္ခတွေဖြစ်နေရတာနံတရားတွေကလည်းအကုန်လုံးဖောက်ပြန်ပြောင်းလဲပျက်စီးအဲ့ဒီအပြက်တော်ကြီးအဲ့ဒါကြီးတေချာကြည့်အော်ဘုရားကဒီကြောင့်မို့နင်တို့ဒုက္ခတွေပိုက်နေရတဲ့ဘဝကြီးရုပ်ကလည်းမမြဲနာမ်ကလည်းမမြဲ မမြဲဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေကိုကဲငါသူတစ်ပါးယောက်ျားမိန်းမဘာများရှိလို့လဲယုတ်ဓမ္မနန္ဓမ္မတွေကဖောက်ပြန်တဲ့သဘောပြောင်းလဲနေတဲ့သဘောပျက်စီးနေတဲ့သဘောဒါပဲရှိတာအကုန်လုံးဩဒုက္ခအတုံးဒုက္ခကဲကြီးပါလားဒီခန္ဓာကြီးရထားတာရုပ်တွေကြည့်တော့လဲ တစ်စက္ကန့်လေးမှတည်မြဲနေတာမရှိဘူးနာကလည်းတည်မြဲနေတာဆိုဘာတစ်ခုမှလည်းမရှိဘူးယုတ်ဓမ္မတွေနန္ဓမ္မတွေအစဉ်ဖောက်ပြန်ပြီးတော့ပြောင်းလဲပြီးတော့သူ့အလုပ်သူလုပ်သူ့သဘောသူဆောင်ပြီးတော့ကိုယ်သဘောဆိုတာလည်းမရှိဘူးကိုယ်အတ္တနဲ့လည်းဘာမှလုပ်လို့မရသူ့သဘောနဲ့သူဖြစ်နေတာတယ်ဘောလိုက်ချုပ်လိုက်ပြောင်းလိုက်ဘောလိုက်ချုပ်လိုက်ပြောင်းလိုက် 对不对？唔样之。 နာမ်သဘောတွေကိုလိုက်မရှုနိုင်သေးဘူးဆိုရင်ရုပ်သဘောကိုရှုနော်ဦးဇင်းကလိုက်နိုင်တဲ့လူမလိုက်နိုင်တဲ့လူအကုန်မျှပြီးဆွဲခေါ်ပြီးတော့ဓမ္မာနုပဒနာတဲ့အထိကျင့်စဉ်ကိုပေးသွားခြင်းလို့ညှင့်မြင်ပြီးပြောလာတာကိုကဘလို့မှတပည့်တော်တော့နားမလဲဘူးဖေဘလို့မှတပည့်တော်တော့မလိုက်နိုင်ဘူးဆိုရင်အဲ့ဒီမှာနာသီဝတွန်းသဘောကံသဘောလေးသူ့သဘောသူ ဆောင်းနေတာလေးကိုတော့မြင်အောင်လာကြည့်အဲ့ဒါနဲ့သုံးတတ်နေ ခန္ဓာကိုယ်ဉာဏ်နဲ့မလိုက်နိုင်တဲ့ပုဂ္ဂိုလ်များတမာဒီလေးအားကောင်းတဲ့ရှိတဲ့ပုဂ္ဂိုလ်တွေအဲကျင့်အားကောင်းလာတဲ့ပုဂ္ဂိုလ်တွေကတော့ဥစဉ်ပြောတာကိုနောက်ကနေအကုန်လုံးလိုက်ပြီးရှုနိုင်လာရုပ်ကိုမြောင်းရှုထားရင်နာမ်တွေကိုမြင်အောင်ရှုဖို့လွယ်တယ် ဒီရုပ်သဘောတွေကိုမှတော့မှမရှုနိုင်သေးရင်နာကမ္မထမ်းတွေရှုတဲ့အခါကျတော့စိတ်ကအတွေးတွေးတာကိုတွေးမှမသိတော့ဘူးအဲ့လိုဖြစ်လာတာရှုပါရုပ်သဘောတွေရှုတဲ့ပုံကလည်း ဘာမှကြံတာမပေါ်ဘူးဖျားခန္ဓာကိုယ်ကြီးကလည်းဒီတိုင်းနေရင်းနဲ့ဘာရှုအမှန်ကိုမသိဘူးဆိုနှာသီးဝါလေးလေးတွန်းသဘောလေးကန်သဘောလေးဩသူ့လို့သူ့လို့သူ့သဘောသူဆောင်းနေပါလားလို့ညာနဲ့အဲ့ဒါသုံးတတ်တာညာနဲ့သုံးတတ်တာခန္ဓာကိုယ်ကြီးပေါ်မှာဒိတ်ဒိတ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာ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 ဒီကိုယ်လုံးတဒိဋ္ဌိတရိပ်ရိပ်တရွရွတွေဒါရုပ်ရဲ့လက္ခဏာတွေပေါ်မှာလဲသုံးသက်အဲ့ဒါတွေမပေါ်တဲ့ပုဂ္ဂိုလ်ကအတွေးစိတ်ကလေးတွေကြံစီတဲ့စိတ်ကလေးတွေတွေးတတ်တဲ့သဘောကြံစီတတ်တဲ့သဘောအဲ့ဒါလေးတွေသူ့လိုလို ပေါ်လာတာလိမ့်မယ်ကိုကတတိထားလိုက်ပါ တွေးတတ်တဲ့သဘောလေးကလည်းသူ့လိုလို ချုပ်ပြောက်သွားတာကြံစီတတ်တဲ့သဘောလေးကလည်းသူ့လိုလိုချုပ်ပြောက်သွားတာ တွေးတတ်တဲ့သဘောတွေကြံစီတတ်တဲ့သဘောတွေသူ့လိုလိုချုပ်ပြောင်းပြီးတော့ဖောက်ပြန်ပြောင်းလဲနေရတာ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 ဝေဒနာရဲ့သဘောလေးတွေရှိနေသေးတဲ့ပုံကလည်းခံစားတတ်တဲ့ဝေဒနာလေးတွေတမျိုးပြီးတမျိုးတမျိုးပြီးတမျိုးခံစားနေတာတွေပေါ်နေလိမ့်မယ်စိတ်ထဲမှာခံစားတတ်တဲ့သဘောတွေသူ့သဘောသူဆောင်းနေတာမြင်အောင်ကြည့်အဲ့ဒါနန္ဒမတွေကသူ့လို့သူ့လို့နေ ပညာနဲ့တတိနဲ့ဉာဏ်ပညာနဲ့စောင့်ကြည့်ရတယ်တတိဉာဏ်ပညာနဲ့စောင့်ကြည့်တော့မှဒုဒ္ဓမတွေနန္ဒမတွေပိုင်းခြားပြီးကုန်သိလားအော်သူသဘောသူဆောင်ပြီးတော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တဘာဝဓမ္မကြီးဟာ အော်မမြဲပါလားအစိုးမရပါလား ရုပ်ကလည်းမြဲတာမရှိဘူးနာမ်တွေကလည်းမြဲတာမရှိဘူးဒီယုံဓမ္မနန္ဓမ္မတွေဟာအမြဲမပြတ်ဒလဇတ်ဖောက်ပြန်ပြီးတော့ပြောင်းလဲပျက်စီးနေရတာအဲ့ဒါဒီသဘောတွေကိုမြင်အောင်ကြည့်။ဩမြဲတယ်ဆိုတာမရှိ ခိုင်တယ်ဆိုတာမရှိ သူသဘောသူရှိနေတာ ဖြစ်ပြနေတဲ့ယုတ်ဓမ္မတွေနန္ဓမ္မတွေမမြဲတာတွေမြင်အောင်ကြည့်သူသဘောသူဆောင်းနေဩမမြဲပါလားယုတ်တွေကလည်းဖောက်ပြန်လိုက်ပြောင်းလဲလိုက်ပျက်စီးလိုက်နာနေရလဲဖောက်ပြန်ပြောင်းလဲပျက်စီးနေရတာဩယုတ်သဘောနာသဘောသူသဘောသူဆောင်းပြီးတော့ဖောက်ပြန်ပြောင်းလဲပြီးတော့ပျက်စီးနေလို့ရသော်ဖျားအဲ့ဒါသင်္ခါရဒုက္ခတဲ့ အဲ့ဒီသင်္ခါရဒုက္ခမြင်အောင်ရှုရတယ်နိဗ္ဗာန်လိုခြင်းအဲ့ဒီယုတ်တိဓမ္မတွေနန္ဓမ္မတွေမမြဲတဲ့သဘောတွေကြည့်တဲ့အခါကျဩမမြဲတဲ့သဘောစိုးမရတဲ့သဘောတွေဟာဒုက္ခပါလားဒုက္ခသစ္စာဒါသစ္စာပပသစ္စာရဲ့အပိုင်းနဲ့ရောက်တော့ဒုက္ခလိုပဲမြင်တော့တယ် နာမ်သဘောတွေအပေါ်မှာကြည့်တော့လဲဒုက္ခပဲမြင်တော့ရုပ်သဘောတွေအပေါ်မှာကြည့်တော့လဲဒုက္ခလို့မြင်တော့အဲ့ဒီသင်္ခါရတရားတွေရဲ့အပေါ်မှာတတ်မဲ့ตายမှုမရှိတော့ဒုက္ခလို့ပဲမြင်လာတယ်ညင်းငွေ့လာကြောက်ရွံ့လာတာမျက်မပြတ်တလက်သက် ဖြစ်ပြက်နေတဲ့အပြက်တော်ကြီးတဲ့နေရာသလိုမြင်လာတာအာနိဗ္ဗိန္ဒညာ ဗယညံရောက်တဲ့စိတ်တွေညှိဝေးတဲ့စိတ်တွေအဲ့ဒါညံနေဖြစ်ပေါ်လာရှုများများရှုများများရှုရင်ညံတွေကသူ့အတူတက်လာဒီဖြစ်ပြနေတဲ့သင်္ခါရတွေရဲ့အပေါ်မှာညှိငွေ့လာယုံမုန်းလာဩညံနဲ့စိုက်ပြီးတော့ကြည်လိုက်တိုင်းကြည်လိုက်တိုင်းရုပ်တွေလည်းဖောဖောဖောဖောပြက်လာတာအခုရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွရွရွရွမောမောမောမော တွန်းတာတစ်မျိုးကန်တာတစ်မျိုးကူတာတစ်မျိုးအေးတာတစ်မျိုး တောက်တာတစ်မျိုးတင်းတာတစ်မျိုးရုပ်စင်တွေကလည်းသူ့သဘောသူဖောက်ပြန်ပြောင်းလဲပျက်စီးပြီးတော့မမြဲတာတွေပြနာနေရလဲအခုအိမ်ကြောင်းတွေးလိုက်အခုလုံကြောင်းတွေးလိုက်အခုသားကြောင်းတွေးလိုက်အခုသမီးကြောင်းတွေးလိုက်အခုဒေါသစိတ်ကလေးဖြစ်လိုက်အခုတောကစိတ်ကလေးဖြစ်လိုက်အဲ့ဒီစိတ်တွေကလည်းဩသူသဘောသူဆောင်းနေတာအဘာဝတရားတွေဟာ မမြဲပါလားဒီကြောင့်မို့မြတ်စွာဘုရားအဲ့ဒါယုံနာနေဟာဒုက္ခလို့ပြောတာယုံနာဖြစ်ပြက်နေလို့ဒုက္ခသင်္ခါရဒုက္ခအဲ့ဒါအပြက်တော်ကြီးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေတစ်စက္ကန့်လေးအဖျားတစ်ထောက်စာလေးမှာမဖြစ်တဲ့နေရာမပြက်တဲ့နေရာမရှိဘူးဒီရုပ်တွေဒီနာနေဟာအစဉ်ဖြစ်ပြက်ပြီးတော့အစဉ်ဖောက်ပြန်ပြီးတော့ပြောင်းလဲနေရတဲ့ ဒုက္ခတွေကြီးပဲအဲ့ဒါကိုမြတ်စွာဘုရားကဒုက္ခသစ္စာတဲ့မြောင်ကြီးတဲ့အဲ့ဒီဒုက္ခကို ပိုင်းခြားသိမှဒုက္ခသည် ပိုင်းခြားသိရတယ်အဲ့ဒီဒုက္ခကိုပိုင်းခြားသိလိုက်တဲ့အခါကျတော့မှသမှုရိယပဲမှာ သမှုရိယသစ္စာပဲအတော်တရားဩအမှန်မြင်သွားပြီအမှန်သိသွားပြီမဂ္ဂသစ္စာဘာဝေတ္တဗဆိုပွားများရမယ်တရား အဲ့ဒါဒုက္ခသစ္စာကိုအကြိမ်ကြိမ်ပွားပေးတာပွားတာကမဂ္ဂသစ္စာပိုင်းခြားသိရမှာဒုက္ခသစ္စာပယ်ရမှာသမုဒိယသစ္စာအဲ့ဒုက္ခသမုဒိယချုပ်ငိမ့်တာကនិရောဓဆိုတော့သစ္စာ၄ပါးစိုက်သွားသစ္စာပပမှာမြတ်စွာဘုရားအဲ့ဒီလိုသစ္စာကိုစိုက်သွားအောင်ဒီပွားပေးရမယ်ရှုအဲ့ဒါအခုရုပ်ရသဘောတွေနာမ်ရသဘောတွေရုပ်ဓမ္မနာမ်ဓမ္မတွေသူသဘောသူ ဆောင်းနေတာတွေကို မြောင်ကြည့်အဲ့ဒါတွေမြင်လာတဲ့အခါကျတော့မဩကျုပ်တို့မှနန္ဒမတွေသူသဘောသူ ဆောင်းတာတွေကမြဲသလားမမြဲဘူးလားမြောင်ကြည့်တော့ဩမမြဲဘူးဆင်းရဲတယ်အားကြောင့်လဲအမြဲမပြတ်တယ်လဲသာဖောက်ပြန်နေရလို့ဆင်းရဲတာယုတ်ဓမ္မတွေကလည်းဖောက်ပြန်နန္ဓမတွေကလည်းဖောက်ပြန်ဖောက်ပြန်ပျက်စီးနေတာကြီးမှာဘယ်ဟာမြန်ချမ်းသာတယ်သူရှိမလဲချမ်းသာတယ်ဆိုတာမရှိတော့ ဟောက်ပြန်နေတဲ့ယုတ်ဓမ္မတွေပဲရှိတယ်နန္ဓမတွေပဲရှိတယ် ရောက်နိုင်ရဲ့ဖြစ်ပျက်တွေမြင်မှာများလာတော့ဩသင်္ခါရတရားတွေဟာဒီလိုပဲအမျက်မပြတ်ဖောက်ပြန်ပျက်စီးပြီးဒါနဲ့ပဲတဘွားပြီးတဘွားသွားနေကြတန္တရာစကြတယ်တဘွားပြီးတဘွားဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဘဝတွေမျိုးမျိုးပြောင်းဖြစ်ပျက်အစဉ်ကြီးတွေကတော့သွားနေကြတာ ဒီလိုပဲဒီယုတ်ကြီးတွေကအခုစမွေးကားသာနေပြီးဖြစ်လိုက်ပြက်လိုက်နာနေရလဲဖြစ်လိုက်ပြက်လိုက်ရုပ်တဘာဝတွေရဲ့ဖြစ်တာလဲကိုကမသိဘူးပြက်တာလဲမသိဘူးဒီပေါ်မှာအဖြစ်တွေအပြက်တွေကိုမမြင်တဲ့အခါကျတော့ညီးငွေရမှလည်းမသိဘူးဩဒီယုတ်ဓမ္မနန္ဓမတွေဟာအမျက်မပြတ်ဖောက်ပြန်ပြောင်းလဲပျက်စီးပြီးနေရတဲ့သင်္ခါရတရားတွေပဲ ညှင်းငွေ့ပွဲပဲဆက်ဆုပ်ပွဲပဲအာမအနှစ်သာရမရှိဘူးဒုက္ခတော့ဒုက္ခခဲကြီးပဲဆိုတာဉာဏ်နဲ့ကိုမြင်လာဒုက္ခလို့မြင်လာ ရှုပါယုတ်ဓမ္မတွေရဲ့အပေါ်မှာရှုမဲ့ပုဂ္ဂိုလ်လည်းယုတ်တွေရဲ့အပေါ်မှာရှုတောင်းတာတွေတင်းတာတွေလှုပ်ရှားတာတွေရိမ့်ရိုင်ရာတွေတမျိုးပြီးတမျိုးပေါ်ပြနေတာတွေသူသဘောသူဆောင်းနေပါလားညောင်ကြည့်နာမ်ပေါ်မှာရှုတဲ့ပုဂ္ဂိုလ်ကလည်းဒီနန္တရားတွေရဖောက်ပြန်ပြောင်းလဲနေတာတွေညောင်ကြည့် ရောမနေသေးနဲ့နော်တွေးမနေနဲ့နော်အဲ့တွေးလာတဲ့အတွေးကိုသူကရှုရမယ်သဘောလေးတွေမြင်အောင်ကြည့်ဘောလေးတွေမြင်အောင်ကြည့်အပြက်ကိုမမြင်သေးရင်တော့မှရုပ်ရဲ့ဖောက်ပြန်တဲ့သဘောတွေပြောင်းလဲတဲ့သဘောတွေသူ့သဘောသူဖောက်ပြန်ပြောင်းလဲနေတာတွေကိုမြင်အောင်ကြည့်တစင်ချင်းကိုညံကဘလောက်ထိလိုက်နိုင်ပြီလဲဘလောက်ထိရှုနိုင်ပြီလဲ ရုပ်ရဲ့ပြောင်းပြောင်းပြောင်းပြောင်းနေတဲ့သဘောတွေရုပ်လက္ခဏာနေပြီးတော့ရှုတဲ့ပုဂ္ဂိုလ်လည်းရှုနော်နာမ်လက္ခဏာရဲ့သူသဘောသူဆောင်းနေတာတွေပြောင်းတာတွေရှုတဲ့ပုဂ္ဂိုလ်လည်းရှုပါကိုနိုင်တဲ့လက္ခဏာအနေနောက်ဆုံးတော့ဓမ္မနုပဒနာတဲ့အကုန်ဝင်သွားမှာပဲသဘောတရားတွေကြည့်တော့အဲ့သဘောတရားလေးတွေပြောင်းပြောင်းပြောင်းပြောင်းနေတဲ့ယုတ်ဓမ္မတွေကလည်းပြောင်းပြောင်းနေတာဒီနံဓမ္မတွေကလည်းပြောင်းပြောင်းနေတာဒီ ယုတ်ဓမနန္ဓမတွေကဖောက်ပြန်ပြောင်းလဲပြီးတော့နေတဲ့ယုတ်ဓမနန္ဓမတွေဟာမမြဲတာတွေကိုမြင်အောင်ကြည့်ရမှာနောက်ကြတော့ပြောင်းလဲဖောက်ပြန်နေတဲ့မမြဲတဲ့သဘောတွေမြင်အောင်ကြည့်ဩအမြဲမပြတ်တကယ်စားဖောက်ပြန်ပြောင်းလဲနေရတဲ့သဘောတွေပေါ်လာလိမ့်မယ်ဉာဏ်နဲ့မှထင်ရှားလာလိမ့်မယ်စောင့်ကြည့်တတိနဲ့စောင့်ကြည့် လေးတွေပေါ်လာတဲ့သဘောတွေတတိထားပြီးကြည်နေတွေ့ပါတယ်တတိမထားရင်တော့မတွေ့ဘူးတတိထားကြည်သဘောတွေသူသဘောသူဆောင်းတယ်သဘောတွေအဲ့ဒါဖြစ်ပျက်ကိုမြင်အောင်ရှုနိုင်တဲ့ပုံကလည်းမြင်အောင်ကြည့်ဖြစ်တဲ့သဘောပြက်တဲ့သဘောအဖြစ်တွေအပြက်တွေ သူသဘောသူဆောင်းနေတာလေသူ့လို့သူလုံနေတာလေ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 မမြဲတဲ့သဘောနာမ်သဘာဝတွေကမမြဲတဲ့သဘောဉာဏ်နဲ့မြင်အောင်ကြည့်ပါ မြဲတဲ့အနိစ္စသဘောတွေကိုလိုက်နိုင်တဲ့ပုဂ္ဂိုလ်ကပိုင်းပိုင်းခြားခြားမြင်အောင်ကြည့်ရုပ်ဓမ္မတွေကလည်းသူကသူ ဖြစ်ပြက်ဖြစ်ပြက်နေရသဘာဝဖြစ်ပြက်တာကိုမြင်အောင်ကြည့်ရမှာပါဇက်ကနေလိုက်ပြီးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ရှုရမှာမဟုတ်ဘူးရုပ်တည်းရဲ့သူသဘောသူ ဆောင်ပြီးသူကသူပြက်ပြက်သွားတာဒီနံသဘောလေးတွေကလည်းသူကသူ တွေးစိတ်လေးပေါ်လိုက်ဒေါသစိတ်လေးပေါ်လိုက်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 မမြဲတာလေးတွေဟာဩဒီရုပ်တွေကလည်းမမြဲပါလားဒီနာတွေကလည်းမမြဲပါလားဒီရုပ်နဲ့ဒီနာဟာဩမမြဲတဲ့ခန္ဓာကိုငါပိုင်တာပဲရှိလို့တော့ငါကိုယ်ဆိုတာမရှိငါဥစ္စာဆိုတာမရှိပါလားငါဆိုတာမရှိပါလား နေစာသဘောတွေမြင်အောင်ကြည့်နေစာမမြဲတာတွေရင်းတော့မှာသင်္ခါရတရားတွေဟာဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ယုတ်ဓမ္မတွေကလည်းဖြစ်ပြီးပြက်နန္ဓမ္မတွေကလည်းဖြစ်ပြီးပြက်ဖြစ်ပြက်နေတဲ့သဘော အဲ့ဒါသင်္ခါရတရားတွေရဲ့မမြဲတဲ့ဖောက်ပြန်တဲ့ပြောင်းလဲတဲ့သင်္ခါရသဘောတွေပဲ ဟောလေးတွေမြင်အောင်ကြည့်မမြဲတဲ့စိုးမရတဲ့ဘောတွေဒုက္ခအထိမြင်အောင်ရှုနိုင်တဲ့ပုဂ္ဂိုလ်ကအဲ့ဒါဖြစ်ပြနေရတဲ့သင်္ခါရတွေအဲ့ဒါတွေအကုန်လုံးဩဘုရားကဒုက္ခတဲ့အဲ့ဒါချမ်းသာဆိုတာမရှိဘူး ဟောက်ပြန်ပြောင်းလဲပျက်စီးနေရတယ်တခါတော့ဒုက္ခတွေပဲရှိတယ်ကုန်လုံးတလောကလုံးကြည့်လိုက်အကုန်ဖြစ်ပြက်ပြောင်းလဲနေရလို့အဲ့ဒါကုန်လုံးအဲ့ဒါတခါတော့ဒုက္ခတွေအကုန်လုံးဒုက္ခပဲအဲ့ဒါညရတာလည်းဒုက္ခကြားတာဒုက္ခနားတာစားဒုက္ခနာရဒုက္ခတွေ့ထရတာဒုက္ခကြံတွေ့ရတာဒုက္ခအကုန်လုံးနောက်ဆုံးတော့ဒုက္ခပဲဖြစ်ကုန် အားကြောင့်လဲဆိုအကုန်လုံးကဖြစ်ပြနေရတဲ့သင်္ခါရလောကကြီးပေါ့အပြက်တော်ကြီးမှနေရသလိုကြီးငွေ့ဝယ်ဖြစ်လာကြောက်เสียဖြစ်လာတယ် ဒုက္ခသစ္စာအမှန်တရားလက်စွာဘုရားတော့ဒုက္ခသစ္စာအကျယ်ချက်ဟောတဲ့အခါကျတော့ကိုယ်လုံးလောကလုံးဇာတိပိဒုက္ခဇရာပိဒုက္ခญาတိပိဒုက္ခမရဏပိဒုက္ခအပိယေဟိတံပြောကောဒုက္ခပိယေဟိဝိပြောကောဒုက္ခယံပိသနာလဘတိတံပိဒုက္ခ တန်ခိတ်တေနပင်စုပါရနခန္ဓာဒုက္ခဝေယခြင်းဒုက္ခနာယခြင်းဒုက္ခတေယခြင်းဒုက္ခဆိုရရခြင်းဒုက္ခပူဆူရခြင်းဒုက္ခငိုကြွေးရခြင်းဒုက္ခလူဘဝမှာနေရင်းနဲ့ဒုက္ခတွေအဲ့ကစားတယ်စားပြရပြီမစားနှိမ့်ဆက်လို့ကျော်နေအိပ်ပြရပြန်ကျော်နေစားပြရပြီဒုက္ခတွေပဲ တော်နေထိုင်ပေးရပြန်တော်နေကြွပေးရပြန်ဒုက္ခတွေပဲဒါဘုရားအပြင်ဒုက္ခတွေအရင်ဟောလိုက်တာဒီခန္ဓာကြီးရထတာမင်းတို့အင်မတန်ကြီးတဲ့ဒုက္ခကြီးရတယ်လို့မြင်စေခြင်းလို့အဲ့ဒီဒုက္ခတွေအရင်ပြောတာမြင်ရတဲ့ခန္ဓာကြီးဟာတာမန်မဟုတ်ဘူးဒုက္ခတော့ဒုက္ခကဲကြီးဆိုတာသိစေခြင်းလို့ အဲ့ဒီကနေမှအခုဆင်းမြင်သွားတဲ့အခါကျမှအဲ့သင်္ခါရဒုက္ခကိုရှုခိုင်းတာမညံဖုန်ညံပွင့်တာကြတော့သင်္ခါရဒုက္ခနဲ့ကြမှဟိုဟာကြတော့ဩဒုက္ခတွေတိရနာဒုက္ခတွေတိရတံဝေကတော့ရအခုဒီသင်္ခါရဒုက္ခကြတော့မှဩပေါက်ပြန်ပြောင်းလဲနေရတဲ့သဘောတွေဟာအကုန်လုံးဒုက္ခပါလားဉာဏ်သားလေးကလည်းသူကသူပေါက်ပြန်ပြောင်းလဲသွားရင်ဒုက္ခဖြစ်သွားတာပဲ ကြားတာလေးကလည်းကြားတော့ကတော့ကြားကားတာတော့ကိုကဒုက္ခပေါ့ပြက်သွားတော့ဒုက္ခဖြစ်သွားတော့တာနာနာလေးကလည်းဒီတိုင်းပဲစဆာခြင်းတော့ဒုက္ခပြက်သွားတော့ဒုက္ခတွေးထီတာလေးကလည်းစဆာခြင်းတော့ဒုက္ခနောက်ကျတော့ဒုက္ခဖြစ်လာတော့တာတလောကလုံးဟာရသော်ဖေကဒုက္ခကိုဒုက္ခအနေနဲ့ရှုတော့အဲ့ဒါစဆာခြင်းတော့ဒုက္ခပဲနောက်တော့ဒုက္ခကုန်ဖြစ်သွားတာပဲ အကုန်လုံးမြင်သမျှတွေ့သမျှကြားသမျှစားသမျှဟာအကုန်လုံးဒုက္ခတွေပဲဘာကြောင့်လဲဖြစ်ပြနေရတဲ့ဒုက္ခတွေ ဖြစ်ပြတဲ့သဘောတွေအနေဆလို့မရှိဘဲနဲ့နောက်ဆုံးကျဒုက္ခလို့ရှုနိုင်တဲ့ပုဂ္ဂိုလ်ဒုက္ခလို့ပဲမြင်အောင်ရှုတော့ပြောင်းလဲနေတဲ့သဘောတွေကဩဒုက္ခသစ္စာပါလားဟုတ်ပြန်ပြောင်းလဲပျက်စီးနေတာဒီမှန်သမျှအကုန်လုံးဒုက္ခပါလားဒုက္ခရဲ့သဘောမြင်အောင်လားကြည့်တော့ရုပ်တွေကလည်းရုပ်ဓမ္မတွေကလည်းသူ့အတူဖောက်ပြန်ပြောင်းလဲနေရလို့အဲ့ဒါကိုဘုရားဒုက္ခ နန္ဓမတွေကလည်းဖောက်ပြန်ပြောင်းလဲနေရလို့ဘုရားဒုက္ခအဲ့ဒီဒုက္ခကိုမြင်အောင်ကြည့်ဒုက္ခကိုပိုင်းခြားသိအောင်လုပ်တဲ့ က္ခသစ္စာပိုင်းခြားမရှုနိုင်ဘူးအနေဆာကိုမမြင်ဘူးဆိုရင်ရုပ်သဘောတွေရဲ့သဘာဝပြောင်းလဲတာတွေကိုမြင်အောင်ကြည့်နာမ်သဘောတွေရဲ့သူ့သဘာဝသူပြောင်းနေတာအရင်ဆုံးမြင်အောင်ကြည့်ရုပ်သဘာဝတွေနာမ်သဘာဝတွေပြောင်းလဲဖောက်ပြန်နေတာတွေမြင်သွားရင်အဲ့ဒါအနေဆာကိုမြင်မယ်ဒုက္ခကိုမြင်မယ်အဲ့ဒီဖောက်ပြန်တာတွေပြောင်းလဲတာတွေဘောမှကိုတမာတိကမတည်နိုင်သေးဘူးဆိုရင်တော့ အပြက်လည်းမမြင်ဘူးဆင်းရဲလည်းမမြင်ဘူးအဲ့လိုဖြစ်လာမှာမဟုတ်တော့မို့ကိုကဘယ်ဆင့်နဲ့လိုက်နိုင်ပြီလဲဘယ်ဆင့်သုံးသပ်နိုင်ပြီလဲကိုညာနဲ့ဒုက္ခသစ္စာတွေပိုင်းခြားပြီးသုံးသပ်နိုင်ပြီခန္ဓာကြီးပေါ်မှာဖြစ်ပြသမျှသင်္ခါရဒုက္ခတွေဟုတ်ပဲအဲ့ဒါညာနဲ့ဩဟောပြန်ပြောင်းလဲနေတဲ့ဒုက္ခသဘောတွေပါလားဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အကုန်လုံးဟာဒုက္ခသစ္စာသဘောကြီးပါလားဒုက္ခတော့ဒုက္ခခဲကြီးပါလား ဒုက္ခသစ္စာအမှန်တရားပဲရှိပါလားသစ္စာကိုမြင်အောင်ကြည့်တာအဲ့ဒါသစ္စာပပဒုက္ခသစ္စာမြင်တော့မှဩသင်္ခါရတရားတွေမြင်တာလေးကလည်းမြင်ပြီးပြက်ကြားတာလေးကလည်းကြားပြီးပြက်နာနာလေးကလည်းနံပြီးပြက်စားတာလေးကလည်းစားပြီးပြက်တွေးထိတာလေးကတွေးထိပြီးပြက်ကြံတွေးတာလေးကလည်းကြံတွေးပြီးပြက် တလောကလုံးအာယုံ6ပါးတကား6ပေါက်တွေ့သည်မြမြင်သည်မြထီဟာကုန်လုံးဖြစ်ပြီးပြက်နေတဲ့သဘောတွေးတာလေးတွေလည်းသူကသူအကုန်ဖြစ်ပြက်နေတာဟောက်ပြန်တာတွေလည်းအကုန်ဖြစ်ပြက်နေပြီအဲ့ဒါအာယတနာပပဝင်သွားပြီအာယတနာ12ပါးအကုန်လုံးအဲ့ဒါဖြစ်ပြက်တွေအကုန်ရှုကုန်ရင်အဲ့ဒါဓမ္မနုပဒနာတွေပဲ။ ဖြစ်ပျက်တွေအကုန်ရှုပြီးအကုန်လုံးအဲ့ဖြစ်ပျက်တွေဟာအကုန်လုံးဒုက္ခပဲမြင်လာတော့တာအဲဒါမှနုပဒနာပဲဖြစ်ပြီးပြက်သွားတဲ့သဘောတွေသူသဘောသူဆောင်းတာပိုင်ပိုင်တာလည်းမရှိဘူးအစိုးရတာလည်းမရှိဘူးအကုန်လုံးဖြစ်ပြီးပြက်တဲ့သဘောတွေပဲဓမ္မသဘောတွေသူသဘောသူကုံဆောင်းနေဖြစ်တာပဲပြက်တာပဲရှိတယ်ငါသဘောဆိုတာမရှိဘူးငါဆိုတာမရှိဘူးအတ္တနဲ့လည်းဘာမှလည်းလုပ်လို့မရဘူး အနတ္တသဘောတွေနတ္တသဘောတွေသူသဘောသူဆောင်းနေတာအဲ့ဒါတွေမြင်သမျှကြားသမျှခန္ဓာ၅ပါးကိုရုပ်ရဲ့သဘောတွေနာမ်ရဲ့သဘောတွေဝေဒနာရဲ့သဘောတွေရှုတော့တာခန္ဓာပပအပိုင်းဒေါသဖြစ်တဲ့စိတ်တောကဖြစ်တဲ့စိတ် အိတ်ချင်တဲ့စိတ်ငိုင်းမြည်တဲ့စိတ်ဒီစိတ်တွေကိုအကုန်လုံးရှုတော့အဲ့ဒါនិဝရဏပပအပိုင်းပေါ့မျက်စိနဲ့အစင်းနဲ့တိုက်နားနဲ့အသံနဲ့တိုက်တိုင်းမှာဖြစ်ပြသမျှတွေအကုန်လုံးဟာဩဖောက်ပြန်ပြောင်းလဲပြီးပျက်စီးနေရတာအဲ့ဒါတွေအကုန်လုံးလိုက်ရှုတော့အဲ့ဒါအဲ့ဒါအာယတနာပပအပိုင်းတတိတွေထားထားထားထားပြီးရှုနေတာဒါပိုးစဉ်အပိုင်းနဲ့ဝင်သွားတာ တတိတံဘောသင်ဓမ္မဝိရိယတံဘောသင်ဝိရိယတံဘောသင်ရှေ့ကတွေးတဲ့စိတ်လေးအဲ့ဒါလေးတွေကိုသုံးသပ်ဆင်ញံတာပွားများအဲဘိုးစဉ်ပိုင်းနေနဲ့ဒါရှုတဲ့အပိုင်းတွေဝင်သွားတာဒုက္ခသစ္စာတွေမြင်အောင်ပဲကြည့်ပြီးကြားသမျှဒုက္ခနံသမျှဒုက္ခစားသမျှဒုက္ခအကုန်လုံး ဖြစ်ပြနေတဲ့သင်္ခါရဒုက္ခကြီးကိုအကုန်မြင်အောင်ရှုလဲရှုသွားရဲ့အဲ့ဒါသစ္စာပပအပိုင်းဝင်ပြီးတော့အောက်ဆုံးတော့သစ္စာလေးပါးထိုးထွင်းသိတဲ့အပိုင်းကိုရောက်သွားမှာအဲတော့မိမိရဲ့ဉာဏ်ကဓမ္မနုပဒနာပိုင်းဆိုတာနည်းနည်းခက်တယ်ခက်တဲ့အခါကျတော့ဘယ်အဆင့်ကကိုယ်ကစရှုနိုင်လဲရှုနိုင်တဲ့နေရာအဲ့ဒါကြောင့်မို့စပြီးရှုရုပ်သဘောတွေရှုနိုင်တဲ့ပုဂ္ဂိုလ်ရုပ်သဘောတွေရဲ့ဖောက်ပြန်နေတာတွေပြောင်းလဲနေတာတွေပျက်စီးနေတာတွေ ဟိုသဘောတွေနာမ်သဘောချူကျင်တဲ့ပုဂ္ဂိုလ်လည်းနာမ်သဘောတွေဖောက်ပြန်တာတွေပြောင်းလဲတာတွေပျက်စီးတာတွေနာမ်သဘောတွေဖောက်ပြန်ပြောင်းလဲပျက်စီးနေတာရုပ်သဘောတွေဖောက်ပြန်ပြောင်းလဲနေတာတွေသူသဘောသူဆောင်းနေတာသဘောပဲမြင်အောင်ကြည့်နေတော့တာဘောလေးတွေမြင်အောင်ကြည့်နာမ်လေးတွေကလည်းသူ့အတူပြောင်းလိုက်ညှို့လိုက်တွေးလိုက်ကြံလိုက်နာမ်တွေကလည်းသူသဘောပဲ ရုပ်ကလည်းသူ့သဘောနာမ်ကလည်းသူ့သဘောသူ့သဘောသူဆောင်သူ့လောက်သူလောက်နေတာယုတ်ဓမ္မနန္ဓမ္မတွေအဲ့ဒီမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိအဲ့ဒီလိုပိုင်းပိုင်းခြားခြားယုတ်တွေရဲ့အပေါ်မှာပွားပြီးထားတဲ့ပုံကိုယ်တွေက ဒေဂာနာနီကြတော့ဒီခန္ဓာကိုယ်ကြီးပေါ်မှာမစွဲတော့ငါကိုယ်ကြီးငါဟာကြီးငါဥစ္စာကြီးငါနာတယ်ငါကြိုက်တယ်ဆိုပြီးမစွဲလန်းတော့ဥပါဒဏ်ကြီးချုပ်တာအမှန်မြင်လို့အလားအမှန်သိလို့အဲ့လိုပုံကိုမျိုးအမှန်မြင် အမှန်သိပြီးသေသွားဝိပဿနာရှုပြီးသေသွားရောက်မို့ဒီအားထုတ်ရင်နဲ့မဉ္ဇဏ်ပူဉ္ဇဏ်မရတော့နတ်ဖြစ်တာနဲ့နတ်ဖြစ်တာနောက်ကြောက်မှာဘုရားကတန်းရမယ်ပြောတာ ဉာဏ်တွေစင်ကြဲလာတာဒါမို့အမှန်မြင်အောင်ကြည့်ဒီခန္ဓာငါးပါးယုံနာနှစ်ပါးအပေါ်မှာငါကိုငါဟာငါဥစ္စာလို့တဏမာနဒိဋ္ဌိနဲ့စွဲထားတဲ့အစွဲတွေကိုမစွဲအောင်လို့အမှန်မြောင်ကြည်ခိုင်းတာကြည်ခိုင်းတော့ဘာရှိလဲယုတ်ကလည်းသူ့တဘာဝသူဖောက်ပြန်တာတွေပဲရှိတယ်ပြောင်းလဲတာပဲရှိတယ်ပျက်စီးတာပဲရှိတယ်ယုတ်တဘာဝသူ့တဘောသူ ဆောင်းနေတာ သဘောတွေကနံသဘာဝတွေကလည်းသူ့သဘောသူဆောင်းနေတာနံသဘောတွေကလည်းသူ့သဘောပဲသူ့အနေနဲ့သူဖောက်ပြန်လိုက်ပြောင်းလဲလိုက်ပျက်စီးလိုက်ဖြစ်နေနံသဘောတွေ သဘောတရားတွေသူ့သဘာဝတွေရဲမပြတ်တလဲသက်ဖောက်ပြန်ပျက်စီးပြောင်းလဲနေရတဲ့သဘောတရားတွေသဘာဝတွေဟာဘာတစ်ခုမှ မြဲတာလည်းမရှိဘူးအဲ့ဒါသဘောတရားတွေသူ့သဘာဝတရားတွေဟာကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ပျက်စီးနေတဲ့ အနိစ္စတွေကိုပဲမြင်လာအနိစ္စကိုမြင်လာနောက်ကြတော့ခေါင်းလို့မမြင်တော့ကိုလို့မမြင် ခြေလို့မမြင်လက်တို့မမြင်တော့အနိစ္စပဲမြင်တော့မှနောက်ပိုင်းကြတော့ပွားပါများပွားပါများမြဲတဲ့အနိစ္စသဘောတွေ သူသဘောသူဆောင်းနေတာနေဆာကိုမြင်လာသီခံပြီးရှုနေရတာနံတရားတွေဟာရဲတာမရှိဘူးတည်မြဲတာမရှိဘူးမြဲတော့ဖောက်ပြန်ပြောင်းလဲနေရတယ်သင်္ခါရတရားတွေဖောက်ပြန်ပြောင်းလဲပြီးနေတာ ရှုမမြဲတဲ့အနေအဆတွေလည်းမြင်အောင်ရှုဒုက္ခလက္ခဏာတွေရှုနိုင်တဲ့ပုဂ္ဂိုလ်အကုန်လုံးသင်္ခါရတရားတွေဟာဖောက်ပြန်ပြောင်းလဲနေလို့ဩဒုက္ခသစ္စာပါလားဒုက္ခတော့ဒုက္ခကဲကြီးပါလားအမှန်ဒုက္ခပါလားဆိုတာဒုက္ခလက္ခဏာကိုမြင်အောင်သင်္ခါရတရားတွေရဲ့ဒုက္ခကိုမြင်အောင်ရှုအနေဆလက္ခဏာမြောင်ရှုနိုင်တဲ့ဘုရားအနေဆသဘောတွေကိုမြောင်ရှု သဘောတရားတွေကိုရှုနိုင်တဲ့ပုဂ္ဂိုလ်ကသဘောပဲရှုရှုပ်တရားတွေကလည်းသူ့သဘောသူ ဖောက်ပြန်နေတာနာမ်တွေကလည်းသူ့သဘောသူ ဖောက်ပြန်နေတာရှုပ်သဘောတွေနာမ်သဘောတွေယုတ်ဓမ္မနာမ်ဓမ္မတွေဟာသူ့သဘောသူဖောက်ပြန်ပြောင်းလဲပြီးပျက်စီးနေရတာဘာတစ်ခုမှပိုင်တာမရှိဘူးအစိုးမရအရာတာမရှိဘူးကိုကိုကို မသေးခင်မှာကတည်းဒီခန္ဓာကြီးရဲ့အိဋ္ဌဒုအပေါ်မှာအိဋ္ဌလက္ခဏာတွေဒုက္ခလက္ခဏာတွေအနတ္တလက္ခဏာတွေ ਨੇ ဉာဏ်မြင်နေစင်ကြအောင်သုံးသပ်ဆင်ញင်ပွားများပြီးတော့ရှင်းကြံထားကြတဲ့ပုဂ္ဂိုလ်တွေတေကနာနေကြတော့ခန္ဓာကြီးကနှိမ့်ဆဲလေငါနာတယ်ငါကြိုက်တယ်ဆိုပြီးတော့ဩဇရာမလိုတော့အမှန်မြင်အမှန်သိနေတော့ตาဆွဲသမီးဆွဲဦးဆွဲအိမ်ဆွဲနဲ့လေဒီတရားအကြောင်းမရှိတော့ဩ

စိတ်တွေကနာမ်သဘောတွေကလည်းသူကသူတလုံးပြီးတလုံးတွေးလိုက်ကြံလိုက်တွေးလိုက်ကြံလိုက်ပေါ်လိုက်ပြောက်လိုက်ဖြစ်တယ်အပြက်တွေကြည့်ပါများလာတော့ဉာဏ်ကဥသိလာတဲ့ခါကျတော့ကြည့်ပါများတော့မြင်လာတာ ရုပ်သဘောတွေရဲ့ဖြစ်တာတွေလည်းမြင်လာတယ်သူသဘောသူပြောင်းနေတာတွေပြက်တာတွေမြင်လာအဲ့ဖောက်ပြန်ပြောင်းလဲနေလို့အဲ့ဒါဘုရားအိဋ္ဌာမမြဲဘူးလို့ပြောတာသူသဘောသူပြောင်းနေတာတင်နာနေတောင်းတာပြောင်းထုံနာနေကျင်နာပြောင်းမျိုးမျိုးပြောင်းနေတာရုပ်စင်တယ်ပြောင်းနေတဲ့သဘောတွေ နာမ်သဘောတွေကလည်းကြည်တန်းဘာမြဲမြဲတာကြည်လို့လဲအခုမခံကျင်တဲ့စိတ်လေးဖြစ်လိုက်အခုပြောက်လိုက်အခုလှုပ်ချင်တဲ့စိတ်လေးဖြစ်လိုက်အခုဒေါသစိတ်ကလေးဖြစ်လိုက် အခုတွေးတဲ့စိတ်ကလေးပေါ်လိုက်သားအကြောင်းတွေးတဲ့စိတ်လေးဖြစ်လိုက်သမီးအကြောင်းတွေးတဲ့စိတ်လေးဖြစ်လိုက်ကဲနာမ်နေရာချင်းဘာမြဲမြဲလဲနန္ဓမတွေကလည်းသူသဘောသူဆောင်နေတာသူ့လောက်သူလောက်နေတာ ယုတ်ဓမ္မကလည်းသူ့သဘောနန္ဓမ္မတွေကလည်းသူ့သဘောသူ့သဘောသူဆောင်းနေတာမြဲသလားရှိမမြဲဘူးတဲ့ဆင်းရဲနေတယ်မမြဲလို့အဲ့ဒါကိုဘုရားတခါရဒုက္ခဆင်းရဲတယ်လို့ပြောလိုက်တာမြတ်မပြတ်ဖောက်ပြန်နေရတာမြင်တာလေးကလည်းသူကသူအကုန်လုံးဖောက်ပြန်ပြောင်းလဲပြီးပျက်စီးသွားတာရှားတာလေးတွေကလည်းဖောက်ပြန်ပြောင်းလဲပြီးပျက်စီးသွားတာ နာနာလေးကလည်းဖောက်ပြန်ပြောင်းလဲပျက်စီးပူရာလေးကလည်းဖောက်ပြန်ပြောင်းလဲပျက်စီးအေးရာလေးကလည်းဖောက်ပြန်ပြောင်းလဲပျက်စီးကုန်လုံးဖောက်ပြန်ပြောင်းလဲပျက်စီးနေတဲ့သဘာဝတရားတွေပဲအဲ့ဒီမှာတည်တယ်မြဲတယ်ခိုင်ခန့်တယ်အနှစ်သာရရှိတယ်ဆိုဘာတစ်ခုမှမရှိပါဘူးအကုဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိမပိုင်တဲ့အစိုးမရတဲ့ သူ့တဘာဝသဘောပဲရှိတာကိုသွားပြီးတော့ငါပိုင်တယ်ငါဆိုးတယ်ငါကိုဟဲ့ငါဟာဟဲ့ငါအိုးစာဟဲ့လို့သွားပြီးတော့ငါငါငါနဲ့တိမ့်ပိုက်မိကြတာမပိုင်တာကိုသွားပြီးပိုင်တယ်သွားလုံမိလို့တေကနာနီးကြတော့ငါနာလာပြီငါကြိုက်လာပြီငါပူလာပြီဆိုတော့အဲ့ဒီမှာပူတာကြီးကြိုက်တာကြီးပေါ်မှာမခံကျင်တဲ့ဒေါသတွေဒေါမနတတ်တွေချောင်းချောင်းထွက်ပြီးသေတော့သွားရောအဲ့ဒါအပယ်ဆင်းသွားတာ သဘောကိုမသိလို့အမှန်ကိုမသိလို့သဘောကိုသိအောင် အမှန်ကိုသိအောင်အမှန်ကိုမြင်အောင်ရှုရ တွေမြင်အောင်ကြည့်သူသဘောသူဆောင်းနေတာတွေမမြဲတာတွေဖောက်ပြန်ပြောင်းလဲနေတာကဲမမြဲတဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေအဲ့ဒါဘုရားဒုက္ခတဲ့သင်္ခါရဒုက္ခမြင်မပြတ်ဒလဇက်ရှားပြီးတော့လည်းဖြစ်ပြက်နမ်းပြီးတော့လည်းဖြစ်ပြက်စားပြီးတော့လည်းဖြစ်ပြက်ဘာတစ်ခုမှမြဲသွားတာကိုမရှိဘူး အကုန်လုံးဖြစ်ပြက်ပြီးတော့နေရတဲ့သင်္ခါရလောကကြီးအဲဒုက္ခသစ္စာပဲဘုရားအဲ့ဒီဒုက္ခမှာနိဗ္ဗာန်ရောက်မဲ့နိဗ္ဗာန်ကိုပို့မဲ့အဲ့ဒါဒုက္ခသိခြင်းဒုက္ခကိုအမှန်ပိုင်းခြားသိတာိုယ်တဲ့ဒုက္ခနာတဲ့ဒုက္ခသိတဲ့ဒုက္ခလူတိုင်းမြင်မှုတယ်ဒီသင်္ခါရဒုက္ခကြတော့မြင်အောင်က တရားနဲ့ရှုမှမြင်ရတာဖြစ်ပျက်တွေမြင်မှသင်္ခါရဒုက္ခတွေမြင်ရတာဖြစ်ပျက်ကိုမြင်အောင်ကြည့်အဲ့ဒါကြောင့်မို့ဒီဟာကိုမြင်ဖို့ရအတွက်သဘောတရားတွေကိုအရင်ဆုံးရုပ်သဘောတွေနာမ်သဘောတွေဟာဘလို့လဲဆိုတော့ကြည့်ခိုင်းတာရုပ်သဘောတွေလည်းသူသဘောသူဆောင်းနာမ်တွေကလည်းသူသဘောသူဆောင်းနေတာ ဘောတွေကသူ့သဘောသူဆောင်းတယ်ယုတ်ဓမ္မနန္ဒပတရားရှုတယ်ရှုတယ်ဆိုတာဒါပဲခန္ဓာ၅ပါးယုံနာ၅ပါးပေါ့ဒါပဲရှုတာပဲဒါရှုရင်းနဲ့ပဲဉာဏ်တွေသုံးသပ်ရင်းနဲ့ဒါဉာဏ်စဉ်တွေသူ့အနေနဲ့သူပဲတက်သွားဖြစ်တာတွေပြက်တာတွေမြင်တဲ့ဘုဒ္ဓရပြဉာဏ်ဖြစ်တယ်ပြက်တယ်အပြက်တွေကျွေးမြင်လာဖင်ကဉာဏ်လျှောက်လာတော့ဘယဉာဏ်ဒီအပြက်တွေမြင်လာတာ ဩအနိစ္စတလုံးကိုနာနာရှုပါများလာတဲ့အခါကျအပြက်ပဲတွေ့လာတော့တာရှားတာလေးလဲရှားပြီးပြက်တာပဲနာနာလေးကလည်းနာပြီးပြက်တာပဲစားတာလေးကလည်းစားပြီးပြက်တာပဲတွေးထိတာလေးကတွေးထိပြီးပြက်တာပဲကြံတွေးတာလည်းကြံတွေးပြီးပြက်တာဩတလောကလုံးဟာအနှိမ့်စာမမြဲပါလားငါတို့မြဲတယ်လို့တာယာဝယ်လို့ထင်ခဲ့တဲ့လောကကြီးတလုံးဟာဘာတစ်ခုမှ မြဲတာမရှိပါလား အဲ့ဒါအနေဆာကိုပိုင်းခြားပြီးတော့ညင်းလာတာရင်တော့ကြားကြားတယ်ပဲသိတာအနေဆာလို့မမြင်နာနာနာပဲသိတာအနေဆာလို့မမြင်အခုကြတော့အနေဆာလို့မြင်လာတာ တလောကလုံးဖြစ်ပြနေတဲ့သင်္ခါရလောကကြီးဘာမှအဖျားတစ်ထောက်စာမှမြဲတာဆိုတာမရှိဘူးအနှစ်သာရဆိုတာမရှိဘူးအကုန်လုံးဖြစ်ပြနေတဲ့ရှားတာလေးကလည်းဖြစ်ပြီးပြက်တာပဲနာနာလေးတွေလည်းဖြစ်ပြီးပြက်ကုန်လုံးပူတာလေးပေါ်တယ်လည်းပြီးပြက်တာပဲအေးတာလေးပေါ်ပြီးပြက်တာပဲဖြစ်ပြနေတဲ့သင်္ခါရတရားတွေ လောကလုံးမှာမြင်အောင်ကြည့် ဖြစ်ပြနေတဲ့သင်္ခါရလောကကြီးအဖြစ်တွေအပျက်တွေဒီဖြစ်ပြမှုရဲ့အတွင်းမှာပဲငါသူတစ်ပါးယောက်ျားမိန်းမနဲ့လုံနေကြရတာပါလားလို့အမှန်မြင်ပြီးအပျက်တွေပဲမြင်လာအဲ့ဒီကနေမှဖြစ်ပြနေရတဲ့သဘောကြီးကိုဒုက္ခလို့မြင်လာဒီအပြတ်တော်ကြီးတဲ့နေရတာဒီရင်ဒုက္ခ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 ဖြစ်ပြနေတဲ့သဘောတဘာဝတရားကြီးပဲရှိတယ်ဒါကြီးဟာဒုက္ခတုံဒုက္ခကေကြီးဒုက္ခအစစ်ပဲဒုက္ခလက္ခဏာဉာဏ်နဲ့ပိုင်ချပြီးတော့မြင်အောင်ကြည့်ရသင်္ခါရဒုက္ခတွေမြင်အောင်ကြည့်တာရှားရလေးကလည်းဒုက္ခပဲဖြစ်သွားတော့တာ နန္ဒာလေးတွေ့လိုက်တော့လဲဒုက္ခလိုပဲညာထဲမှာပထမတော့ဖြစ်ပြက်နောက်ကြတော့ဩဖြစ်ပြက်နေရတဲ့သင်္ခါရဒုက္ခကြီးကိုမြင်လာတာတလောကလုံးဟာဒုက္ခလို့မြင်လာပြီစိတ်ထဲမှာဒုက္ခတွေကိုပိုင်းခြားသိလာတာဩဒုက္ခတော့ဒုက္ခကဲကြီးလောကဆိုတာတကယ်တော့ဒုက္ခပဲအမှန်ကိုမြင်လာတာ 还得怎么因为了？剃头卡的我育用了，有的嘛，那他妈的也骗骗你的，你看啦，头卡伊的，这。 ဒုက္ခရဲ့အမှန်တရားတွေကိုမြင်လာတာဒုက္ခတွေကိုသိလာတာဖြစ်တယ်အပြက်တယ်အားလုံးကိုကြည့်ပြီးတော့လောကကြီးဟာငီးငွေ့ပွယ်ဖြစ်လာ ရင်းငွေဝယ်ဖြစ်လာမှာလွတ်အောင်ယုံညင်လာတာဒီတန်ត្រာကြီးထဲမှာပျော်နေသေးသေးမြဒီလွတ်အောင်မယုံညင်မထွက်ချင်ဘူးဒီတန်ត្រာကြီးထဲမှာအပြက်တွေမြင်အဖြစ်တွေမြင်အပြက်တွေမြင်တော့မှဩဒီအပြက်တော်ကြီးထဲမှာနေနေရစာနေတော့ဟုတ်တယ်ထင်တာပြီးတတ်တော့ဘာမှရှိတော့တာလည်းမဟုတ် ပြက်သွားပြီအကုန်လုံးကကောင်းတယ်လို့ခံစားနေတဲ့အရာလေးတွေကလည်းအပြီးအကုန်ပြက်သွားတာဆိုးတယ်လို့ခံစားတဲ့အရာလေးတွေကလည်းအကုန်ပြက်တလောကလုံးကအကုန်လုံးတည်တာမရှိဘူးမြဲတာမရှိဘူးဖြစ်နေတဲ့သဘောတွေပြက်နေတဲ့သဘောတွေဒုက္ခသစ္စာကြီးကို ပိုင်းခြားကိုမသိခဲ့လို့ချက်သားတို့မင်းတို့တန်တရာကြီးကိုတဝဲလဲလဲပြေးနေရတာအဲ့ဒီဒုက္ခကိုပိုင်းခြားမသိလို့ဒုက္ခကိုပိုင်းခြားသိမင်းတို့ပြေးစရာမလိုဘူးတဲ့အဲ့တော့ဒုက္ခကိုပိုင်းခြားသိမှသစ္စာလေးပါထိုးထွင်းသိတာဒုက္ခကိုမသိတဲ့မြတန်တရာကြီးမှာတဝဲလဲလဲလဲနေရအောင်မှာရောက်မှုဒုက္ခသစ္စာလို့ဘုရားက သစ္စာတရားကိုဟောလိုက်တာဒီသစ္စာတရားလောကကြီးမှာရှိနေတဲ့သစ္စာဒုက္ခသစ္စာကြီးတဲ့ဒါပေမဲ့မြင်အောင်မကြည့်နိုင်ကြတာမြင်အောင်မကြည့်နိုင်ကြတာဖះရှင်ပွင့်လာတော့မှဟဲ့မင်းတို့ဒါကြီးကဒုက္ခအိုရလဲဒုက္ခနာရလဲဒုက္ခသိရလဲဒုက္ခဒီဒုက္ခတော့မင်းတို့မြင်ရသေးတယ်လူတိုင်းကလည်းသိတယ်ဒါမြင်ရတဲ့ဒုက္ခတွေဆိုရင်ရခြင်းပူဆွေးရခြင်းငိုကြွေးရခြင်း အဲမချစ်တဲ့ပုံကိုယ်တွေနဲ့အနေအားချင်းချစ်ခင်တဲ့ပုံကိုယ်တွေနဲ့ကွဲကွာရခြင်းဒါဒုက္ခတွေပဲအဲအဲ့ဒီဒုက္ခကတော့တံဝေကပဲရမယ်အခုဟောသင်္ခါရဒုက္ခယုတ်ဓမနန္ဓမတွေရဲ့ဖောက်ပြန်ပြောင်းလဲပျက်စီးနေတဲ့တရားတွေကိုမြင်အောင်ကြည့်တော့မှာဩမမြဲပါလားမမြဲပါလားမမြဲပါလားမမြဲခြင်းဒီဆင်းရဲပဲဟောအဲ့ဒီကြမှာသင်္ခါရဒုက္ခတွေမြင်တော့မှာဩ တကယ်သင်္ခါရဒုက္ခတွေမြင်တော့ကြားတော့ညင်းငွေ့လာအပြက်တော်ကြီးတဲ့နေရသလိုဖြစ်လာကြောက်လာတာလန့်လာတာအဲ့တော့ဒီခန္ဓာကြီးကိုမလိုချင်တော့ဘူးစွန့်လွတ်တော့အဲ့ဒီကြတော့အဲ့ဒါဒုက္ခကိုပိုင်းခြားသိပြီဆိုတော့သမုဒိယကိုပယ်ပြီတဲ့တဏအစွဲကြီးပြုတ်အဲ့ဒီကနေမှအခုပြောတဲ့ဘယ်ကြတော့မှနိဗ္ဗာန်និရောဓဆိုတာ ဆိုက်ရမှာပွားတာ မကဒုက္ခသစ္စာသမုဒယနိရောဓမကဆိုသစ္စာ၄ပါးပိုင်ခြားသိဖို့မှာအခုဒုက္ခသစ္စာကိုပိုင်ခြားသိဖို့အရေးကြီးပါတယ်။အဲကြောင့်ဒကာဒကမများဒုက္ခသစ္စာကိုပိုင်ခြားပြီးတော့သိအောင်ရှင်းကြံကြိုးခုပွားများဆက်ပြီးတော့အထောက်ကြပါ။ကဲအိန္ဒိလေးတွေစစ်ထားလိုက်ပါ။ ခါကြီးတွေကြောကြီးတွေတောက်မထားနဲ့တင်းမထားနဲ့ညှင့်မထားနဲ့ဖြေချလျှော့ချပြီးတော့ဇောလေးတွေဖြေချလျှော့ချပြီးတော့အတိတ်ထံပါတွင်ပြည့်ပါပြီလက်ဖြားတွေခြေပြားလေးကိုွေးလိုက်ဆန်းလိုက် လေ့ကျင့်ခန်းလေးတွေလုပ်ပြီးမှဖြုတ်ပါ